ဒီလိုဒီနေရာ2022ခုနှစ်နိုမာလာ18ရက်တောက်ကြနေညနေပိုင်းဘောတရားရေးရအပိုင်း310ညနေပိုင်းဘောတရားရေးရအပိုင်းနေနဲ့ဘုန်းကြီးတို့တုံချကျင်လာမြတ်ပဋ္ဌာန်းပိုင်း41ကမ္မပစ္စယောပိုင်းကဆက်လက်သင်ကြားပို့ချပေးပါမယ်ကမ္မပစ္စည်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ရှင်ဘတ်က ကံဤအကျိုးပေးရာကာလ၄မျိုးကွဲပြားကြောင်းပြောခဲ့တာနော်အဲ့ဒီဟာလေအဲ့ဒါတွေကတော့ဘုန်းကြီးတို့သင်ညိုမှာလည်းသင်ခဲ့ဘူးဝိသားဖြစ်တဲ့အတွက်အဲ့ကလည်းမှတ်စုတွေမပေးခဲ့ဘူးပေါ့အဲ့ဒီကမကြမကြကြားနေရတာဒီကံဤနဲ့ပတ်သက်ပြီးဒီမှာရင်ပတ်တော့ကဒိဋ္ဌဓမ္မဝေဒနီယကံလို့ပြီးတော့ ဥပပိစဝေရဏီယကံပါရာပိယဝေရဏီယကံပြီးတော့ဟောတိကံဆိုဒီကံတွေပြောခဲ့တော့ပေါ့အပေါ်နည်းနည်းတန်လာပြီအဲ့ဒီကံ၄မျိုးတဲ့ထဲမှာဒီနေ့ပြောချင်တာကဘာလဲဆိုတော့ဒီဒီဟာပြီးသွားပြီဒိဋ္ဌဓမ္မဝေဒနီယကံပြီးသွားပြီဟွန်းသိညိုတွေဟာပြချင်တာဟွန်းသိညိုတွေပြီးတော့မှကရုကံ အာတဏကံအဲ့ဒီမှာမပါဘူးလေသင်္ကြန်ဆောက်တဲ့ကရုကံအာတဏကံအာစိဏကံကတတကံဓမ္မကြီးဆောက်တဲ့အဲ့ဒါရောက်ဟွန်းအဲ့ဒီအောက်နာလေးဟွန်းအဲ့မှာတွေ့ပြီစဏကံအောက်ကိုဆက်ပြီးတော့တွေ့အပေါ်တန်ဟွန်းအပေါ်တန်လာအဲ့ဒီအပေါ်ဆက်တန်ကရုကံအောက်ကဟွန်းဒီမှာဒီမှာပါကဒါနဒီဟာကိုပြောချင်တာဒီနေ့နော် ဒီနေ့ကအရင်ဘက်ကဘုန်းကြီးတို့ကကံအကျိုးပေးတဲ့အချိန်ကံနေရအကျိုးပေးတဲ့ကာလချိန်တွေကွဲပြားတာပေါ့နော်ဇောနဲ့ပတ်တယ်ဟောဘယ်ဇောကဘယ်ဘယ်ချိန်ကာလမှာကျိုးပေးတယ်ဒါအရင်ဘက်ကပြောရင်အခုတခါကျတော့ဗာပြောကျင်တာလဲဆိုတော့အကျိုးပေးနိုင်စွမ်းအနေနဲ့လဲ၄မျိုးကွဲပြားနေပေါ့ဗျာအဲ့ဒါကြတော့ကရုကံအာတနကံအာစိနကံကတတကံ ဘုန်းကြီးတို့ကသင်္ကြိုတွေမှာသင်နေရတဲ့အတွက်ဒီမဆူရီကသင်္ကြိုမဆူရီလည်းရှိနေတဲ့အတွက်ထူမပေးတော့ဘူးအဲ့ဒီဟာလေးကြည်ပြီးနားထောင်အဲ့တော့နံပါတ်1ကဘာလဲဆိုကရုကကံဆန့်ကျင်ဘက်ကံတစ်ပါးကတားဆီးပဲဖြတ်လောက်မရအင်အားကြီးမာတဲ့ကံမျိုးကရုကံလို့ဒီလို ခေါ်တာပေါ့ဗျာဒါနံပါတ်1ပေါ့ နံပါတ်1ကြတော့ဘုန်းကြီးတို့ဗာလဲဆိုတော့တရားညောင်ဆုံးနောက်ဆုံးတရားမဲ့ချိန်ကာလနီးမှာကပ်ပြူတဲ့ကံမျိုးကိုအာတဏကကံခေါ်တယ်ပြီးတော့ကနောက်ကတကူကနေ့စဉ်မပြတ်ပေါ့အခုဘုန်းကြီးတို့တရားတွေသင်နေကြတယ်တရားတွေနားနေကြတယ်တရားတွေအားထုတ်နေကြတယ်ဒီနေ့စဉ်မပြတ်ပြုလုပ်တဲ့ကံတွေပေါ့နော်အများဆုံးပြုလုပ်တဲ့ကံတွေ ဒါအာစေနကံကံလို့ခေါ်နောက်တစ်ခုကတော့ကလတ္တကံဒီကံကြဘာအကျိုးထူးတွေမှအကျိုးမပေးတဲ့ပြုကံမြသဘောမျိုးဖြစ်တဲ့ကံမျိုး ကတ္တတကံဆိုဒီလို၄မျိုးပြောလို့အဲတော့ကဒုကကံကရုကံကရုကံဆိုတာကဘုန်းကြီးတို့အိမ်မှာသူကခုနပြောခဲ့ပြီပါလဲဆိုတော့တခြားစัจ jin ဘကံเนี่ยဘာမှတားဆီးလို့ပဲဖြတ်လို့မရအောင် အကျိုးပေးတဲ့နေရာမှာအင်အားကြီးမားလို့သူကဂရုကံခေါ်တော့သူကအဲ့ဒီကံနေတန်းမှာဘုန်းကြီးတို့အင်အားကြီးမားတဲ့ကံနေဆိုရင်အနောက်အနောက်ဘဝဒုတိယဘဝမှာဆိုတေချာဘဝဒီကံနေအကျိုးပေးတာဟုတ်အဲ့တော့ဒီမှာပြောကြတာတော့အင်းအဓိကတော့ပြင်စဏရိယကံတို့နိယတမေဆာဒိတိကံတို့ပေါ့နော်အဲအဲ့ဒီဟာမျိုးတွေ ပစ္စန္တိယကံကျူးလွန်သွားရင်လည်းဒါသေရိယနေပိုင်းနဲ့ဘိမရဲကြနိုင်နိယတမိစ္ဆဒိဋ္ဌိကံအယူဆတွေလုံးဝမှားနေတယ်ဒါမကောင်းတဲ့ဘုံဘွားရောက်သွားနိုင်တယ်ပေါ့အဲဒီနေရာမှာပရိသန္တိကျိုးပေးတဲ့နေရာမှာကြည့်ပြီးတော့ကုသိုလ်ရာမှာအကုသိုလ်ရာမှာနှမျိုးခွဲရမှာပေါ့နော်ဒီမှာတော့အကျိုးပေးမများအကြည့်တော့ဆိုတာကုသိုလ်ကံရာကိုပြောတယ်အကုသိုလ်ကံရာကျတော့ပစ္စန္တိယကံ နော်အဲ့မှာကိုယ်စိတ်တမှတ်တာလို့ကုသိုလ်ရာအကုသိုလ်ကနှမျိုးခွဲရမှာအာကြည့်တဲ့တခြားကံတွေကတားမြင့်လောက်များအာကြည့်တဲ့ကံတွေကကုသိုလ်ရာရှိတယ်အကုသိုလ်ရာရှိတယ်ကုသိုလ်ရာကြတော့ဒီမှာမေဂုတ်ကုသိုလ်ကံလို့ဒီလိုအကုသိုလ်ရာကြတော့ပစ္စန္နရိယကံလို့နိယတမိစ္ဆာတိတိကံလို့ဒါမျိုးတွေပြောလို့ရတယ်ဆိုတော့ကုသကံအကုသကံအကုန်လုံးနဲ့ဆိုင်ဘောနော်ဆုံးသောစေတနာလို့အဲ့တော့ဒီထဲမှာ ပရိသန်နေနောက်ဘဝမှာဒုတိယဘဝမှာတေချာဘအကျိုးပေးမဲ့ကံမျိုးဆိုတဲ့နေရာမှာဒီကယောပရိသန်နေနေနိုင်စွာပရိသန်နေအကျိုးပေးမိကိုရည်ရွယ်ပြီးတော့မေဂုတ်ကုသကကုသိုလ်ရာမှာမေဂုတ်ကုသကနေယူသင့်တယ်ဒီလိုပြောတယ်ပေါ့နော်။ဒါပေမဲ့ဟိုတချို့ဆရာတော်တွေကရောဘာဟောချက်ချလဲဆိုတော့ ကရုကကံဆိုကရုကံဆိုတာဘာလဲဆိုဆန့်ကျင်ဘက်ကံတစ်ပါးကဘလို့မှပယ်လို့တားလို့မရအောင်အကြည့်တဲ့ခိုင်မာတဲ့ကံမျိုးကိုခေါ်တော့ဒီအကုသိုလ်ကံညာမှာဆိုတော့ပိစံတနိယကံကျุလုံပြီကျุလုံပြီဆိုတော့အပယ်နောက်ဘဝမှာဆိုရင်ဒါတေချာဘဝအပယ်ကြသွားတော့ဘလို့မှတားမြင်လို့မရနိယတမေစာရိတိကံမျိုးရှိနေတာတေချာဘဝမကောင်းတဲ့ဘဝရောက်ဒါကတော့ဘလို့မှတားမြင်လို့မရတဲ့ ဒီလိုကံမျိုးကိုတော့ပြောလို့ရတော့ကုသိုလ်ကံရကြတော့ခုနမဲကုတ်ကုသိုလ်ကိုသူတို့ကတချို့ကသိသဘောမကြဘူးပေါ့နော်။ဘာဖြစ်လို့လဲဆိုဒီကုသိုလ်ကံကတခြားဇံကုသိုလ်တွေဆိုပါတော့မေဂုကုသိုလ်ကံဆိုတာပြောချင်တာရူပကုသိုလ်ဆိုရူပကုသိုလ်ဇံနေရှိတယ်အရူပကုသိုလ်ဇံနေရှိတယ်ပေါ့အဲ့ဒီဇံတစ်ခုလုံးရပြန်နောက်ပိုင်းမှာဆက်ခြင်းအပင်ဉဏ်ရတော့ ဇံပင်ညင်ရမှဒါမျိုးဘုန်းကြီးတို့လူမျိုးတွေကတော့ဇံပြန်နေဆိုရင်ပင်ညင်နဲ့ဇံတွေကရောထွေးနေဇံရပြီးမှတော့အပင်ညင်ကကျင့်လို့ရတော့အပင်ညင်ကျင့်လို့ရတော့လေဒါကြောင့်မို့ဇံပြန်နေဆိုတာမျိုးနဲ့ရောတာလည်းဖြစ်နိုင်မှာအဲတော့အဲ့ဒီဇံကုသိုလ်တွေကြတော့ဆန့်ကျင်ဘက်ဓာန်တွေကိုနော်သူကမဖယ်ရှားနိုင်ဘူးရှော့ဇံရှော့ကြနိုင်တယ်ပေါ့ဗျာ ဒီမှာတော့ဆရာသမားတွေကတော့ဘာထောက်ကြလဲပုရုလက္ခဏာဇတ်ပေါ့ပုရုလက္ခဏာဇတ်ထကရာအနေနဲ့ဇတ်တော်66ပေါ့ပုရုလက္ခဏာဇတ်ကိုယ့်ကိုယ်လည်းပြန်ကြည့်လို့ရအောင်ထကရာအနေနဲ့ပထမအုပ်စာမျက်နှာ320မှာဖျားလောင်းဇံရရသေးကြီးပဲနော်ဇံရရသေးကြီးကနောက်နေပြီးတော့မြို့တော်ပြန်ကပ်နော် တောတဲ့တောင်နဲ့နေတဲ့ကတောတဲ့တောင်နဲ့အာထွေးနဲ့ဇံပင်ရှင်တွေရမြို့ထဲဝင်လာ လူတွေဝင်လာပြီးဘုန်းကြီးတို့တော်တဲ့တောင်နဲ့နေတဲ့ပုဂ္ဂိုလ်အရှိတုန်းကတော့အချင်းတို့စားတို့စာရီတို့ဂျန်တဲ့လိုအပ်ချက်တွေလည်းရှိမှာပါအဲတော့ဒီလိုအပ်ချက်တွေရချင်တော့မျိုးတွေပြောင်းဝင်အဲရဘယင်ကကြီးညိုတော့ကိုယ်ပဲစိတ်ကတ်တော့ပေါ့နော်နောက်ဆုံးတော့ပြောရရင်တော့မိဖုရားကြီးရဲ့ဝိသဘကအာယုံကိုမြင်တာနဲ့ဟောလားဖရာလောင်းဇံရယတိရဇံလျှောရတယ်ပေါ့ဗျာပုဒုလက္ခဏာဆိုတဲ့ မိဖုရားကြီးမြင်နေမူတဲ့အတွက်ဟွန်းအဲ့ဒါဆိုရင် ဟုတ်လားတခြားကံတွေကတားမြစ်လို့မရဘူးဆိုခိုင်မာတဲ့ကြီးမားတဲ့ကံမဟုတ်ခိုင်မာတဲ့ကြီးမားတဲ့ကံမဟုတ်ဘူးလို့ဒီလိုပြောတာဒါပေမဲ့ဒီဇတ်တော်တစ်ခုဒီဇတ်တော်ကိုပြန်လေးလာ သုံးသပ်တဲ့ခါကျတော့တာမန်ဇာယပုဂ္ဂိုလ်ဟုတ်တယ်လျှော့ပြီးတော့ပြန်မရတော့ဒါပေမဲ့လို့ဒီဖះလောင်းတို့ကျတော့နိယတပြာလေးလည်းရပြီးသားတကယ်ကိုဟို ပုဂ္ဂိုလ်တူတွေပေါ့နော်ဖြာရေးရပြီးသားပုဂ္ဂိုလ်တူတွေကြာရင်တော့ဒီကံကိုဟုတ်လားကိုကတခုတည်းဆန့်ကျင်မအောင်နေကြပြုတ်ကျသွားပြီမဲ့လို့ပြန်ပြီးရအောင်လုပ်နိုင်စွာရှိတယ်အဲ့တော့ဘုရင်ကလည်းအဲ့ဒီမှာဗာမီရှင်ပုဂ္ဂိုလ်ဆိုမိဖုရားကြီးကို ဟုတ်လားဤသိရသေးကြီးကိုပေးလိုက်တာပေးပြီးတော့ဒီတောင်ကရအောင်ခိုင်းတာပါမိရိုးစုံခိုင်းတော့တတိတောင်ကရပြင်တော့မှ ချက်ချင်းပြန်ထိုးချက်ချင်းပြန်ဆန်ရတာနော်တရင်ကတော့ကာကွယ်ပြင်းဟုတ်လားဆန်ကြည့်မဲ့ကမိကပဲရှားနိုင်မယ်အကုသိုလ်တွေကဒီဇန်တရားကိုဖျက်ဆီးနိုင်မယ်လို့ဘုရားလောင်းတို့လူဇန်ရရသေးတွေကြတော့ရေးကြီးဖျက်ဆီးဖို့မလွယ်ပါဘူးနော်သူကအဲ့ဒီဇန်တရားတွေရောက်အထွေနောက်ပိုင်းတော့ဓမ္မဘုံရောက်သွားတယ်ဆိုဒီလိုလာတော့တာမန်ဇန်ရပုဂ္ဂိုလ်တွေနော်ကိုရင်ဒီဇန်က တော်တော်စံကစားကမ္မနဲ့ညာဆိုအဲအဲ့ဒီလိုတာမန်ပုရုဇဉ်ဟုတ်လားဖြာရေးမရသေးတဲ့ပုရုဇဉ်ပုဂ္ဂိုလ်မျိုးဆိုရင်တော့အလောင်းတော်လူကားတွေကတော့ပြဿနာမရှိပါဘူးပြန်ရနိုင်တယ်တာမန်ပုရုဇဉ်ဆံရပုဂ္ဂိုလ်တွေကတော့ရောပြင်းတော့ရဖို့ခက်တာပေါ့နော်အဲတော့ဒီကပြောချင်တာဒီမှာကထုကံဆိုတာကစัจจิမအကုသကံလုံးဝဖြည့်ဆည်းလို့မရတဲ့ကံမျိုးဆိုရင် ချို့ဆရာတော်တွေကဘာလဲမက်ကုသိုလ်၄ပါးကိုကရုကံလို့ယူသင့်တယ်ဟိုမှာသောတာပတိမဲ့ရသွားဖို့ကတန့်ရတာပဲဖို့အကျိုးတို့ကအဲ့ဒါမျိုးယူခြင်းဒါကကြီးမဲ့ရတိုင်းဟိုဈာကာလအချိန်ကာလမရှိဘူးဘယ်သူမှကိုတားမြစ်ခြင်းမရှိဘူးဒါကတော့သောတာပတိဒါကကြီးမဲ့ရဒါကြီးဖို့ရမယ်အနာကကြီးမဲ့ရအနာကကြီးဖို့ရမယ်ရတ္တမဲ့ရတ္တဖို့ရမယ်ဒီလိုမျိုးဒါကိုပဲကျန်တဲ့ဆန့်ကျင်ဘအကုဒုက္ခတွေက လုံးဝပယ်ဖြတ်တားဆီးလို့မရတဲ့အတွက်ဒီနေရာမှာမကုသိုလ်ကံ၄ပါးကိုကရုကံလို့ယူသင့်တယ်ဆိုရင်မိန်ကြားချက်တွေလည်းရှိတာပေါ့နော်ဒါပေမဲ့လို့ဘုန်းကြီးတို့ခုပြောနေတာကဒုတိယဘဝအနောက်ဘဝမှာအကျိုးပေးမဲ့ကံမျိုးဆိုလိုတာဟုတ်အကျိုးပေးရမလားမကုသိုလ်လို့ဆိုတာကဖို့အကျိုးပဲဖြစ်စေတာကိုပရိသန်နေကျိုးကြမပေးဘူးနော် နော်ပရိသန်နေချိုးပရိသန်နေအကျိုးပေးမဲ့ကံကိုကြည်ပြီးတော့ပြောတာဖြစ်တဲ့အတွက်ဒီမှာတော့မေကုကုသကံပဲယူသင့်တယ်ဒီလိုပဲပြောရမှာပေါ့ဟိုကတော့မေကုသကံကဘာလဲဖိုးဆိုတဲ့အကျိုးပဲဖြစ်စေတာပရိသန်နေချိုးကမပေးတတ်တဲ့အတွက်ဒီတော့ကရုကံအရာမှာကုသိုလ်အရာမှာဆိုရင်မေကုကုသကံယူပေါ့နော်မေကုကံပဲဒီမှာတာမှာပါမေကုကုသကံပေါ့နော် အာဟုတုကံဆိုရင်တော့ပိဿနတိယကံနိယတမိစ္ဆတိတိကံဒီကံနေယူပါလို့ဒီလိုမှတ်ထားပါနော်အဲ့တော့ဒီကရုကကံတွေထဲမှာလည်းနိယပိဿနတိယအာဟုတုကံရှိတယ်နိယတမိစ္ဆဒိဋ္ဌိအာဟုတုကံရှိတယ်ပေါ့နော်ရုကံဖြစ်တဲ့ပိဿနတိယကံအဲ့ဒီကံညာလွဲရင်တော့ သူ့ရဲ့ကြံတဲ့ပေါ့နော်ကုသိုလ်ကြံတဲ့ကုသိုလ်ကံနေရာတော့အကုသိုလ်ကံနေရာတော့သူ့ရဲ့ဆွမ်းအားကြီးတဲ့ကုသိုလ်ကံပရိသန်ကြီးကြိုးပိတ်ခွင့်မရအောင်ဖယ်ရှားနိုင်တဲ့ဟာတွေကတွေ့ရပါတယ်နော်ကုကုကရုကံဖြစ်တဲ့ဣဇာနတိယအကုသိုလ်ကံဒီနေရာတော့မြေဒါကတော့ဘုန်းကြီးတို့လုံးဝဖယ်ရှားလို့မရပါဘူးကြံတဲ့ကံတွေပေါ့နော်သူ့ရဲ့ကြံရသူ့ရဲ့ စွန့်ကောင်းတဲ့အာကြည်တယ်ပေါ့။ဉာဏ်နဲ့အာကုသကံတွေပေါ့။အဲ့ဒါကြကုသတရားကံတွေကုသတရားတွေနဲ့ပြိတ္တတွေကြိုးပေးခွင့်မရဖယ်ရှားတာမျိုးတွေတွေ့ရတယ်။ဥမာသောနာရှင်သောနာမထေရဆိုတာယန္တာရှင်များကြီးသူဖခင်ညာမို့ဆိုတသက်လုံးလှုပ်ရှားတာ။ဒီပိဿန္တရိယကံမျိုးမဟုတ်တဲ့အကုသကံတွေကြတော့မတ္တဖူတာမဖြစ်ဘူး။မတ္တဖူတာမဖြစ်တယ်လို့ မကောင်းတဲ့ဘုံဘွားတားတာလည်းမဖြစ်ဘူးဘုန်းတော်ဒါဘုရားရှင်လက်ထက်ကကျင်းတဲ့အင်ကုလိမာလာတို့လိုလူပေါင်းထောင်ချီတတ်တာပဲဒါရေရေတွက်ပြီးနောက်ပိုင်းတော့တထောင်ပြည့်ဖို့တယောက်ပဲလို့လားဟုတ်လားမရေတွက်ခင်စိတ်နဲ့မှတ်ပြီးတော့နေခဲ့တဲ့တတ်တာတွေလည်းအများကြီးပဲနောက်တန်တရီမတ်ကြီးတို့လိုပေါ့တန်တရီမတ်ကြီးလည်းတောက်စားတယ်ပြီးတော့သူလည်းစစ်တိုက်လို့နိုင်လို့ ဒီဘရင်စီစဉ်ခံစားဝင်ပေးတာနောက်ဆုံးတော့ဘုရားရှင်နဲ့တွေ့ပြီးတော့တရားရခဲ့တယ်ပေါ့ဗျာဒါရောသူပစ္စာနဲ့တရားကံမဟုတ်တဲ့အကုသကံတွေပေါ့တမ္မှုကံတွေတောင်းမှုကံတွေအစာရတော့အမတိလကံတွေပဲပြောအောင်အဲ့ဒီအခိုင်မာတဲ့ထောက်ထားရရှိတဲ့အတွက်လေဒီဆရာတော်ဘုရားကြီးတို့ကဘောရိပက္ခိယဒီပဏိကျမ်းမှာဗာမိတ်ပါလေဆိုတဏ္ဍမုံ မုဆိုးတံဃာလိုပုဂ္ဂိုလ်မျိုးပင်ဖြစ်စေဝိပဿနာကုသိုလ်နဲ့ပတံမပြောပါလင် ပြောရင်ပြောသူသာဓမ္မတည်းဖြစ်ပြီလို့ဒီလိုသတိပေးတာဆိုလိုတာမုဆိုးလုံးနေတဲ့ပုဂ္ဂိုလ်တံဃာလုံးနေတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေပေါ့ဒီလိုပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေကိုငါဝိပဿနာအမထုတ်ဘူးအထုတ်လည်းရမှာမဟုတ်ဒီလိုမပြောသေးပြောရင်တော့ကိုယ်ပဲဓမ္မတည်းဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့သူက ပင်စန္ဒိယကာမမဟုတ်တော့ဘူးပင်စန္ဒိယကာမမဟုတ်တော့ရှင်ကခုနကရှင်ဂုဏီမာလာတို့တန်တိမတ်ကြီးတို့လောက်စားပြီးသူတို့လည်းသူတို့ပါမီတွေကံတွေရတာကုသကံတွေရှိမယ်ဆိုရင်တော့ပါမီတွေရှိတာမှဆိုရင်ဉာဏ်ဖွညာရနိုင်ပဲဟုတ်ဒါကြည့်ရင်တော့ဟုတ်လားကောင်းမှုသူဆိုင်တွေလောက်ပေမဲ့အရက်သေးစားတွေတောက်စားသူဖြစ်ပေမဲ့လို့ဉာဏ်ဖွညာမရဘူးလို့ ဒီလိုပြောလို့မရဘူးပေါ့နော်ဒီလိုပြောရင်တော့ဓမ္မတည်းဝေဖြစ်နိုင်တယ်ဆိုတာတတိထားဖို့ပါနောက်ဒီမှာပရိသန်တွေကြိုးပေးနိုင်တဲ့ကံမှာပရမဘုရားဒီထဲမှာပါဟောတာကရုကနော်ဒါဘုန်းကြီးတို့အခုလှုပ်တဲ့ကံတွေထဲမှာကိုယ်လှုပ်တဲ့ကံအကြီးမားဆုံးကံပေါ့နော်ဒေဂဏိကာလာရင် ရောက်သွားရင် ကိုယ်မှာမေဂုတ်စံကုတ္တကိုရတိုင်းဒါကအကျိုးပေးမှာ အာဟုတကံတွေပြုလုပ်ထားရင်တော့အာဟုတကံရအကျိုးပေးမှာကိုကဒီလောက်ကြီးကျယ်တဲ့အကျိုးပေးတဲ့ကံတွေဒီကိုမှမရှိဘူးဒီလိုကံကြီးတွေကျူးလွန်ထားတာမရှိဘူးအဲတော့တကယ်လို့အဲ့ဒီကံကြီးတွေကျူးလွန်တော့မှနိရဒမိစ္ဆာရိကံမျိုးကတော့သူကဘာမှလုပ်လို့မရဘူးပြစ္ဆာရိယကံဖြစ်ပင်မလို့ဒီ ပြင်းထန်တဲ့အကျိုးပေးတဲ့ကြီးကျယ်တဲ့အကျိုးပေးတဲ့ပေါ့နော်ပင်စံနေတဲ့ကံဖြစ်ပင်မလို့လေဒီမှာကုစားရင်အထိုက်လျောက်တက်တာတွေလည်းသွားတွေ့ရပြန်တယ်ဗျဇာတတမင်းတို့လိုပေါ့တာမညာဖလာတော့နောက်တစ်ချိန်မှသင်ပေးလိုက်မယ်သင်ပေးနိုင်လိမ့်မယ်ထင်ပါအဲ့ဒီခါကျရင်တော့ဇာတတမင်းဟာအဲသူ့ရဲ့ဖခင်ကြီးပေါ့နော်သူ့ဖခင်ကြီးကတာမန်တော်မဟုတ်ပါသောတော်ပန်အကြောင်းတွေကပုံကိုကြီး နာရနာစီစိတ်နဲ့ပတ်သက်ပြီးတတ်မှုတွေကျုံးလုံးငယ်နောက်ဆုံးဟိုနာတမညာဖလာသုံးနာယူတဲ့ခါမှာ သူကသူ့အပြစ်ကိုလည်းအပြစ်မှန်းသိနော်အဲ့တော့ကိုကဒီပစ္စတတိယကံဖြစ်ပေမလို့ဒီကံကိုကိုကကျုံးလုံးပြီးအပြစ်ကိုပြစ်မှန်းသိရမယ်မြင်ရမယ်ပေါ့ဗျာနောက်ဒီဟာကိုလည်းဒီပြစ်ကိုလည်းဝန်ခံရမယ်ဝန်ခံရတဲ့တတ္တိရလည်းရှိရမယ်နောက်ဆုံးဒီလိုပြစ်မှုမျိုးမကျူးလွန်ပါဘူးလို့ ဆုံးဖြတ်ချက်ချနိုင်ဆုံးဖြတ်ချပြီးကိုကိုကိုပြုပြင်နိုင်ရပါဘောဗျာအဲ့ဒီလို အင်္ဂါ300နဲ့ညီအောင်ပြုလောင်နိုင်ရင်တော့ကိုပြုလုပ်ထားတဲ့ဂရုကကံခုနပိစဏိရိယကံပေါ့နော် အကုသကံဟာအထိုက်လျောက်တက်တာဝင်ရှိတော့ဒါကြောင့်ဇာတတမင်းဟာဘုရားရှင်ထိုင်ရောက်လာပြီးတော့တာမညာဖလာတုတ်ဒေသနာတို့ကြားနာပြီးတဲ့နောက်ပိုင်းမှာ တစ်ချက်ပါသုံးချက်တိုင်းပေါ့နော်သူကလိုက်လာကျင့်သုံးခဲ့ဘုရားရှင်ထမသူ့ပြစ်ကိုအပြစ်လို့မြင်တယ်ဝန်ခံတယ်နောက်လည်းဒါမျိုးဟုတ်လားမဖြစ်အောင်အခိုင်အမာဆုံးဖြတ်ချက်ကြပြီးပြုပြင်မယ်ဆိုပြီးတော့ဘုရားရှင်လျှောက်ထားတဲ့အတွက်သူတကယ်တော့ကျူးလွန်ထားတဲ့အဖတ်တတကံတကယ်ကြသူဘေယသောတော်ဗံကံသောတော်ဗံနော်ဒီလိုကံကြီးကျူးလွန်ခဲ့ပြီမလို့သူ ခံစားမှာတော့ဝီစီငရဲ့ကြာရောက်မှာဒါပေမဲ့လို့ခုနကဖျားရင်တန်တရားတွေကြာနာဝန်ခံအပြစ်ကိုလှုပ်ထားတဲ့အပြစ်ကိုလည်းမြင်တယ်ဝန်ခံတယ်ပူဇော်ပါမယ်ဆိုတာမျိုးလျှောက်ထားတဲ့အတွက်ဝီစီငရဲမကြမနဲ့လောဟကုံပြီးငရဲမှာအနှစ်6000တာကြာမယ်စာပေများမှာဒီလိုတွေ့ရအောင်ဒါတော့ဒီကထေရတော်များမှာတော့ဘာဥမာလေးပေးထားလဲသူကျူးလွန်တဲ့ အပြစ်ကနော်ဒီပြစ်ကတေတံကြောက်လောက်တဲ့ပြစ်မှုကြီးကိုနော်ပန်းစီလေးတစီနဲ့တောင်းပါပြီလွမြောက်တဲ့သဘောလောက်ပဲဆိုပြီးထာဂရဆရာများမိတ်မှာအဲတော့ဘုကံမဟုတ်တဲ့အခြားအကုသိုလ်ကံမျိုးတွေဆိုဘုန်းကြီးကဒီနီးနဲ့ကုစားလို့ရတယ်ဒါလေးမှတ်ထားဖို့ပါနော်။နော်ကိုကဘဇုမဇုပုရုဇဉ်ဘွားဆိုတာတော့မှားနိုင်တာပါပဲ။အဲဒီမှားလာရင်အဲဒီ အမှားကိုအမှားမှန်မြင်ရသိရပြီးတော့အမှားကိုဝန်ခံရတဲ့တတ္တိရှိရမယ်ဝန်ခံရမယ်ဒီမှားကိုလည်းပြုပြင်ရတဲ့တတ္တိရမယ်ပြုပြင်ရမယ်အဲ့ဒါဆိုရင်ကိုဒီကံညာလွတ်နိုင်ကြအကြောင်းရှိတယ်ဒီလိုလေးမှတ်ထားဖို့နော်အဲ့ဒီလိုလောက်တိုင်းနဲ့ဒီဉာဏ်ရအကုသကမျိုးတော့ပြေပြောင်းနိုင်တကယ်လို့ကို့မှာခုနကကုသဘက်မှာကြီးမားတဲ့ဇံကုသကံ မရှိဘူးဒါဆိုရင်ဒုတိယဘဝမှာအကျိုးပေးဖို့ကောင်းတဲ့ပုံပွားတွေကျိုးပေးဖို့မရမဖြစ်နိုင်မကောင်းတဲ့အကုသိုလ်ကံတွေထဲမှာလည်းနိယတမေစာရိတိကံတို့ပြီးတော့နိယတမေစာပစ္စန္တိယကံတို့ဒါတွေမမြုပ်လို့ဘူးဆိုရင်ဘာကအကျိုးပေးမလဲဆိုရင် အာတနကံပေါ့ အနိကပြုလုပ်တဲ့ကံပေါ့အနိကပြုတေကဏီမှာကပ်ပြုလုပ်တဲ့ကံမျိုးအဲဒီကံမျိုးကအကျိုးပေးတတ်တယ်ကုသိုလ်ကံစေရနာအကုသိုလ်ကံစေရနာကုသိုလ်လုံးနဲ့တင်ဒီတေကဏီမှာကပ်ပြုတဲ့ကုသိုလ်မျိုးပေါ့အကုသိုလ်ဆိုရင်တေကဏီမှာအမိနောက်ဆုံးလူရတဲ့လောက်ခဲ့တဲ့အကုသိုလ်များကျိုးပေးတတ်တယ်အဲ့ဒါခုနရှင်သောနာမထေရ ရဟန္တာရှင်မြတ်ကြီးဖခင်ပေါ့ဗျာသူကတလုံးအကုသိုလ်ကံပုတ်ဆုံးလောက်လာတော့ဘုမင်းမဆောင်ရောက်တဲ့ချိန်ရောက်မှဟုတ်နော်သူသားကအကုရမယ်ရောက်တဲ့ချိန်မှာကိုယ့်ကိုမတတ်မဆုံးဖြစ်တဲ့ချိန်မှာလာရန်ရှင်သောနာမကြီးအကြောင်းခေါ်ပြီးရဟန်းပြုပေးလိုက်တာဒါပေမဲ့သူလှုပ်ထားတဲ့မုတ်ဆိုးလှုပ်တာအကြာကြီးလှုပ်လာတော့အဲလိုအကြာကြီးလှုပ်လာတော့လေဒီဟာတွေကပြန်မြင်တာပေါ့ဗျာတမားတွေပြန်ရမယ် တက်ခဲ့တာဖြတ်ခဲ့တာပြန်ပေါ်တယ်ထုံးစံတိုင်းပဲနော်တက်တက်လုံးလောက်လာရှင်အကုဋိမာလာကြီးပဲပြန်ပြန်ပေါ်တာပဲဘုရားရှင်ကနေလမ်းညွန်လို့လမ်းတဲ့သွားဘုရားရှင်တို့ပုံကိုရှိမရှင်သောနာမထေရရဲ့ခမည်းတော်ရဟန်းကြီးကလည်းဒီလိုပါပဲကြီးမာဝင်တော့မျက်လုံးမိတ်တာလည်းမြိုင်နေသူလောက်ခဲ့ရတယ်ပြဖြစ်ကပြန်လွှမ်းဖို့နှောက်ရှက်နေတာနောက်ဆုံးဒေဂာနိခြေကာလရောက်တဲ့အခါကျသူ ပြုလုပ်ထဲကံအားလေးရောက်တော့ဗောဗျာငရဲနမိတ်တွေသူ့အာယုံမှာထင်းလာထင်းလာကြောက်လာနေတာအော်တော့ကြောက်လာတယ်ကြောက်အော်တဲ့ခါကျတော့အဲတော့ဘာလုပ်ပြီလဲဆိုတော့တာယံကကြောက်မှရှိတဲ့တာမဏိငယ်တွေကို ပန်းတွေလိုက်ခုခိုင်းခုခိုင်းပြီးတော့ပန်းတွေဖျားပူဇော်ခိုင်းတော့ပူဇော်ပြီးတော့ရှောက်ထားဦးဇင်းညိုပြဦးဇင်းကြီးတရားတွေဒီပန်းကြီးချမ်းနေနဲ့ ဘုရားရှင်ဂုဏ်တော်များအာယုံပြုပြီးပူဇော်ပါအာယုံပြုပြီးလှူဒန်းပါဒီလိုတိုက်တွန်းတာပေါ့အဲ့ဒီခါမှာကျတော့ခုနမကောင်းတဲ့နမိတ်တွေပျောက်သွားပြန်ကောင်းတဲ့နမိတ်တွေထင်းလာပြီအဲ့ဒီမှာကောင်းတဲ့နတ်ပြည်ဘဝရောက်သွားတယ်လို့ဒီလိုဆိုတော့ဒီဖြစ်ရမှာကျတော့တေဂာမိကာလမှာဘုန်းကြီးတို့ကံမကံနမိတ်နမိတ်က၃မျိုးပေါ့ကံနမိတ်ကာမနမိတ်ခရီနမိတ် အဲ့လိုထင်တယ်ဆိုတော့လုံးဝသတိမြတ်နိုင်တော့နိကသွားတဲ့အချိန်တော့မဟုတ်ဘူးပေါ့ဗျာကုသိုလ်ကောင်းမှုတစ်ခုခုတချို့ကြရင်ပေါ့လူတိုင်းတော့ဟောရမတူပါကုသိုလ်ကောင်းမှုတစ်ခုခုစီစဉ်ပြုလုပ်ဖို့အချိန်ရတဲ့လောက်ရတယ်သတိကောင်းနိုင်တယ်ကောင်းတယ်အဲ့ဒီခေတ်ချိန်ကာလမျိုးဆိုရင်တော့ဘုန်းကြီးတို့ဒီကာလိကာလမှာမိတ်ဆွေကောင်းလို့တော့ပေါ့မိတ်ဆွေကောင်းဆရာကောင်းတမကောင်းရှိရင်တော့ဒါခုနလိုကောင်းတဲ့ပုံပါရောက်သွားနိုင်တယ် ဒါကလည်းဒီအတဏကငါဒီကိုလှုပ်ထားတဲ့အကုသိုလ်ကဘောနခုနဦးစင်းကြီးဆိုရင်မကောင်းတူဆိုင်တဲ့အကြာကြီးလှုပ်ထားအပေပရိတန်တွေကိုဖယ်ရှားနိုင်တယ်ဆိုပြီးဆိုလို့မပြီးသေးဘူးပေါ့နော်ဟိုဆိုဘွားပြအတဏကံကြောင့်အပင်ငရိတ်တွေပင်ငရဲနမိတ်တရားနဲ့သူဂတိနမိတ်ပြောင်းထင်တယ်အတဏကံရပါလေပရမဇောစေတနာရဲ့ဒိဋ္ဌဓမ္မဝေဒနီကအကျိုးပေါ့ ဒုတိယဘဝမှာသူဂတိဘဝရောက်သွားတယ်တတ္တမနောစေနာဥပပစ္စနိယဥပပစ္စဝေနိယကံရဲ့အကျိုးပေါ့ဒါတွေပဲအာတနကံကဖယ်ရှားနိုင်တာပေါ့ဘဝတစ်လျှောက်လုံးပြုလာတဲ့အကုသိုလ်ကံတွေနဲ့အကုသိုလ်ကံတွေကပရမဇောစေနာတတ္တမဇောစေနာကိုဒီအကျိုးပေးခွင့်ကိုသာသူကဖယ်ရှားနိုင်တာပေါ့ဗျဒါပေမဲ့လို့ဗာလဲဆိုကြည့်လိုက်ပေါ့နော်ဒုတိယဇောကနေပြီးတော့သတ္တမဇောပေါ့ အဲ့ဒီဒုတိယဘဝမှာပရိသန်နေတည်ပြီးတော့ဗုဒ္ဓဘာသာဒီ6လုံးပေါ့အဲ့ဒီဒီ6လုံးညခုနအာဟုတကံညကျိုးပေးနိုင်တာပဲတတိယဘဝနိဗ္ဗာန်မြောက်မချင်းဒီအလေဆုံး၅ချက်အပရပရိယဝေနိယကံကိုတော့ तू မဖယ်ရှားနိုင်သေးဘူးနော် तू ဖယ်ရှားတာကနောက်ဘဝဆိုရင်တော့ဘယ်ရောက်မရဘူးဒေတာဓမ္မဝေနိယကံဒါလည်းဖယ်ရှားလိုက်နော်လက်ရှိအကုသကံမယနမိတ်တွေထင်ရနေသူဂရိနမိတ်ထင်ပြီး နောက်ဒုတိယဘဝမှာဘယ်ငရေကြာမှလည်းမကြောက်ဖယ်နိုင်တယ်ဒါပေမဲ့အဲ့ဘဝရောက်သွားပြီရောက်တော့ဗုဒ္ဓပရိသန္တိချိန်နဲ့ဗုဒ္ဓချိန်ဗုဒ္ဓကာလတော့ဒါခွဲတယ်လေနော်ကောင်းတဲ့ဘုံဘဝရောက်သွားပြီမဲ့လို့ဒီမကောင်းကျိုးတွေကတော့မြင်နိုင်တယ်တွေ့နိုင်သေးတော့ပေါ့နောက်နိဗ္ဗာန်မြောက်မချေဒီလေဆုံးကားချက်တွေကတော့သူဖယ်ရှားလို့မရကြံနေသေးတယ်ဒီကံနေကြတော့ဘုန်းကြီးတို့ဘာရဲ့ခုနက တန်တတိမတ်တို့လိုရှင်အဂုရိမာလာမထေမြတ်တို့လိုပေါ့မညံဖုန်ညာရအမှာပဲဒါတွေကလုံးဝပယ်မှာနော်မညံဖုန်ညာရတောင်တော့ရှင်အဂုရိမာလာကြီးခန္ဓာပရိနိဗ္ဗာန်မဆံငင်ချာမှာတော့ခံရသေးတယ်နော်သူပြုလုပ်ထားတဲ့အကုသကံဟုတ်ရဟနာဖြစ်ပြီးနောက်ပိုင်းမြို့ရဲရွာရဲဆုံးခံသွားတယ်ဂဲတွေနဲ့ဂဲတွေနဲ့တခြားလူတွေကနေဂဲတွေကတခြားပြစ်တဲ့တုံးတွေကခြားပြစ်တဲ့ သူ့ကိုလာမှန်တာပဲသူ့လာထိတာခေါင်းပေါက်တာတပိတ်ကွဲတာဒါတွေဖြစ်တာနော်ပရိနိဗ္ဗာန်စံသွားတဲ့အခါမှာပဲလုံးဝမဲ့အဆင့်ရောက်တာတောင်မှခန္ဓာပရိမေမှာမဆတ်မချင်းပေါ့လေနုပါတိတေတာပရိနိဗ္ဗာန်မဆတ်မချင်းတော့ခံသေးတယ်ဒါလေးမှတ်တာနော်ဒါပေမဲ့မေကုသိုလ်ရောက်သွားရင်တော့နောက်ဘဝတော့တန်တရားခိယပြတ်သွားတယ်ဒါတော့မရှိတော့ဘူးအဲတော့ဂရုကံ ရှိရင်ဂရုကံကဘုန်းကြီးတို့ကိုနောက်ပါမှာကြိုးပေးမယ်ဒုတိယပါမှာအဲလိုဂရုကံမရှိဘူးဆိုတော့အနိစ္စသောအာတနကံကကြိုးပေးမယ်အာတနကံလည်းအနိကလောက်တာတော့မရှိဘူးဆိုဘယ်ကံကကြိုးပေးမလဲဆိုအာစိဏကံပေါ့ဗျာကိုဘုန်းကြီးတို့အလေးကျင့်လောက်တာကံအမြဲမပြတ်ကျင့်နေတဲ့ကံဘယ်ကုသိုလ်ကံမဆိုစတော့စတော့ဘောနော်ဒီမှာစမယ်နောက်တော့လောက်ပါများတော့အကျိန်များလာမယ်အကျိန်များတော့အကျင့်ဖြစ်လာ အကျင့်များတော့အလေးကျင့်အထုံဝါဒနာဖြစ်လာမယ်ပါရမီတွေဖြစ်လာအဲ့ဒီကံတွေကတော့အာစိဏကံကံလို့ခေါ်တယ်ဒီကံတွေကတော့ဘုန်းကြီးတို့ကိုယ်ပိုင်ကံတွေလို့ပြောလို့ရတော့ဘောနော်ကိုယ်ပိုင်စိတ်အဲဒီမှာကြည့်လိုက်ပေါ့နော်အဲစိတ်ဖြစ်စဉ်နေနည်းနည်းကြည့်မယ်အဲဒီမှာဇောကြည့်လိုက်ပေါ့ပရိခံပဂရိခံမှာဇောက9ကြိမ်ဇောတယ်ပေါ့ဒီမှာဇောကြိုးပေး ဒါအေးစီစီနေတဲ့ချိန်ကာလမျိုးပေါ့ခုမြင်နေတဲ့မြင်သိစိတ်ကြားသိစိတ်ဒီလိုကာလမျိုးလို့ဆိုရင်ဟုတ်လားကာယကံဝစီကံမနောကံနေဘာပဲလုပ်လို့ဘာပဲပြောပြောဘာပဲစဉ်းစားစဉ်းစားတွေးတွေးဟုတ်လားစဉ်းစားဆင်ခြင်ပြီးပြုလုပ်တဲ့တွေဇောခုနှစ်ချိန်စောဒါပေမဲ့လို့တေကံဤချိန်ကာလဒီတော့မယ်ဘဝစိတ်ဆွမ်းနေတေကံဤကာလစိတ်ဆွမ်းနေဖြစ်ဖြစ်နဲ့ညော့နေလာအဲကြောင့် မိန်မောလားနော်ဒီကဏိကာလတော်တော်များများတွေ့ဘူးတာအဲ့ဒီချိန်ကာလမျိုးအဲ့ဒီချိန်ကာလမျိုးဆိုရင်နော်လောကဥမာပြောနေရေနေတဲ့ချိန်အမြင့်ကနေလိမ့်ကြတဲ့ချိန်ထိတ်တလန့်ဖြစ်နေတဲ့ချိန်တို့ဒါမျိုးတွေပေါ့မိန်မောမိန်မျောနေတဲ့ချိန်ကာလမျိုးဒီချိန်ကာလမျိုးတွေကြတော့ဒီကဏိကာလပေါ့ကတ်နေဇောက9ချိန်မစောတော့9ချိန်မစောအဲ့ဒီချိန်မှာကံဒီကိုလည်းစနစ်ကြ ဘာဖြစ်လို့ဇောကစောတာတွေက၅ချိန်လောက်ပဲစောတော့ကိုပြုလို့လာတဲ့ကာရီကံဒီကိုစနစ်ကြဆင်ခြင်သုံးသပ်နိုင်ဆိုတာမရှိတော့ဘူးဗျာအဲ့တော့ဘာဖြစ်လဲကို အလေးကျင့်တန်ခဲ့တဲ့အလေးကျင့်များခဲ့တဲ့ကံကပဲနေရာယူသွားမှာနော်နေရာယူသွားတယ်လေးကျင့်များခဲ့တဲ့ကံနေနေရာယူအဲ့ဒါတွေလေးကျင့်များတဲ့ကံကို အနိကအတ္တနကကံနဲ့ထင်လာတတ်ပါ ဒီမှာတော့ဥမာပေးကြတာတော့တယောက်တယောက်လူတယောက်အထိတ်လန့်ဖြစ်လာပြီဆိုဟုတ်လားကိုပြောနေကြစကားကိုဆယ်တဲ့အတွက်ဆယ်တဲ့စကားထွက်လာတော့ပါဇာကအကျင့်ပါရထွက်တယ်ကုသိုလ်ကောင်းမှုလုပ်နေပေါ့ကုသိုလ်ကောင်းမှုအတန်နေထွက်မှာပေါ့ဘုရားတရားလုပ်နေပေါ့ဘုရားတရားအတန်နေတောင့်တတော့ဒါကိုရောင်ရမ်းអော်တယ်ပေါ့ဒီမရဏတဏ္ဍအခါမှာထင်မြင်လာတဲ့ကံကဒီလိုပဲဘာမှစဉ်းစားကြစဉ်းစားနိုင်ကြမရှိဘူး အလေးကျင့်အကောင်းနဲ့အာစိနကံရောက်လာပြီးတော့ဒါကိုပဲအာတဏကအနိကကံအနေနဲ့ဖြစ်သွားတာပါအဲဒုတိယဘဝမှာပရိသန်နေတည်နေတဲ့ဆိုတဲ့ဒီမရဏတဏ္ဏဒေဂဏိကာလမှာပေါ့ဗျာအာတဏကံတစ်ဖွဲ့ထင်းလာတဲ့ကံကမနမိတ်ဒီကံနေနဲ့ထိုက်တန်နဲ့လာရောက်မဲ့ဘုံဘဝအဆောက်ပြီးတဲ့ဂတိနမိတ် ဖြစ်တယ်ဆိုတာအာစိနကအလေးကျင့်ကောင်းတစ်ခုခုဆွေမြဲရှိဆွေဆွေမြဲမြဲရှိဖို့ပါဘုန်းကြီးတို့အတွက်အလွန်အရေးကြီးတဲ့ကိစ္စတရားဖြစ်ပါအဲဒါနဲ့ပတ်သက်ဘုန်းကြီးပြောချင်ပါတယ်။ဘာလဲဆိုတော့တချို့ကြတော့အတေကဏိကာလမှာဒီသေခြင်းတရားရင်ဆိုင်ရင်အောင်ဆိုပြီးတော့နီးစနစ်တွေပေါ့ဗျာ ပြောကြတယ်ဟုတ်လားကြာကြာထိုင်တဲ့စနစ်တွေကြာကြာလျှောက်မှတဲ့စနစ်တွေ အဲ့ဒါတွေကတော့ခွန်ကြီးတို့အနာဂတ်မဖြစ်သေးရင်တော့တိတ်မလွယ်ဘူးပေါ့ဗျာအနာဂတ်ဆိုတာတော့ဒီဘလောက်ပဲဆင်းရဲဒုက္ခဝင်လာပြီးသူကဒေါသပယ်သွားရုံဒေါသပယ်သွားတဲ့အခါကျခံနိုင်ရှိတယ်အနာဂတ်မဖြစ်သေးရင်ကိုနာကျင်မှုတွေရှုနေတော့စိတ်ကလည်းခံစားရမှာပဲစိတ်ကကြိတ်မိပြီးရှုမှတ်နေရင်တော့အမကြောက်ဘူးပေါ့အဲ့ဒီကာလမျိုးဆိုရင်တော့ဘုရင်တို့လွယ်ကူတဲ့ကမ္မထမ်းမျိုးရှုမှတ်ရင်ပိုကောင်းတယ်ပေါ့ တလောပဲခွန်ကြီးတို့အရင်တုန်းကတော့ဒီတခြားနိုင်ငံတွေသွားသွားခွန်ကြီးတရားပြပြခုတော့မသွားပြသေးဘူးလာမနစ်လောက်ဆိုရင်တော့ဖြစ်ဖို့ရှိနေခုတော့လျှောက်တာရှိလာပါမာရှလာလောက်မှာလျှောက်ထားတာရှိအဲ့ဒီမှာယောဂီနိုင်ငံတွေကမှာရှိတဲ့ယောဂီတယောက်ပေါ့လေသူကနေဘုန်းကြီးဒီ messenger နဲ့ဆက်သွယ်လာပြီးမေးလျှောက်ထားပါတယ်သူရဲ့အတွေ့အကြုံသူအားလို့တေဂဏိကာလာကြရင် ဒီလိုသိခြင်းတရားတွေရှင်းဆိုင်ရအောင်ဆိုကြာကြာထိုင်နေတဲ့နေ့စနစ်နဲ့သွားထိုင်နေပေါ့သူတို့တမတ်တရား၄၅နာရီလောက်ရခဲ့တယ်ပေါ့ဗျာလျောက်မှတာလည်းဗလာရတယ်သူလျှောက်တယ်သူကသူကလောကဓာတ်တွေတော့ခံနိုင်ရှိပြီတွေ့ကြုံလောကဓာတ်လေးတွေကျုံလာတယ်သူခံနိုင်ကြဝမ်းမြောက်ဝမ်းဖြစ်တယ်အချိန်မှသူသိလို့အောင်လည်းဖြစ်တဲ့ယောဂလိုမျိုးဖြစ်လာဖြစ်လာတဲ့ခါကျတော့အဲ့ဒီသူမှတ်တာတရားဘာမှသတိမရဘူး အလုံးအလုံးလိုနှုတ်ကနေဘုရားဘုရားဘုရားဘုရားဒါပဲဘုရားပဲတောင်းတောင်းတတဲ့အမျိုးတွေပဲထွက်နေတယ်ဗျာတဲ့တကယ်တော့တပီးတော်ရည်ရွယ်ပြီးဆောဘကကြာကြာထိုင်တဲ့ဤစနစ်နေလျောင်းကံတိုင်ကျင့်လိုက်တာဒီလိုခြေနေမျိုးတွေရင်ဆိုင်နိုင်ဖို့အတွက်ဒီရောလောက်ခဲ့တကယ်တကယ်ကြတော့မရခဲ့ဘူးဆရာတော်ဆိုဒါကြောင့်အဲ့ဒါကမှန်ပါသလားအဲ့ဒီလိုဖြစ်နေတယ်ဟုတ်တယ်လို့ဘုန်းကြီးပြောအနာဂတ်မဖြစ်တဲ့ ဒါကိုသိခံမှုတော်တော်ခက်တယ်သောတာပန်ပုံညာကြီးမှာသုတ်ပါဝါဒမင်းသမီးလေးကြောင်းပြောဖြစ်တယ်ပေါ့ဗျာသုတ်ပါဝါဒမင်းသမီးလေးကြောင်းကြည့်ခြင်းရင်ဘုရားတို့အဲမှာပါလဲဥထံပါဠိတော်သာမဏေ63ထကရာနေတဲ့တရားခွန်ပေါ့သုတ်ပါဝါဒသုတ်ဆိုရှိပါသုတ်ပါဝါဒမင်းသမီးလေးဟာတာဝန်မင်းမျိုးပဲ အဝိမျိုးငငယ်သူလဲသောတာပန်ပုဂ္ဂိုလ်ပဲနောက်အိမ်တော်ကြအိမ်တော်ကြတော့ရှင်သူရိယမယ်တော်ဗျာအိမ်တော်ကြကို ပရိသန်နေတည်တော့ရှင်သူရိအလောင်းလေးပရိသန်နေတည်တော့ခုနှစ်နှစ်နဲ့ခုနှစ်ရက်ကြာအောင်ပရိသန်နေတည်နေရပါပြရပါဒါကြီးကိုကိုဆောင်ရတော့ဗောဗျာခုနှစ်နှစ်ပတ်လုံးလားဒီမှာဒကာကြီးတွေဒကမာကြီးတွေကပုံနားလည်လိမ့်မယ်နော် သာသမီရှိတဲ့ဓမ္မကြီးကိုယ်ဆောင်တဲ့ဒုက္ခခုနှစ်နှစ်ဆိုကြာပြီပဲ။နော်ခုနှစ်ရက်ချိန်ကာလအဲ့ဒီမွေးကနေချိန်ကာလကြာသေတုယောဘဖြစ်တော့တတိလွတ်တဲ့အနေထားတွေဖြစ်တာအပြင်းထန်ယောဂဝိနာတွေခံစားခံစားပြီမဲ့လို့သူကဒီယောဂဝိနာတွေကိုခံစားတဲ့အခါမှာအဲ့ဒီဆင်းရဲတဲ့ဒုက္ခဝိနာတွေကို မရှုဘူးဗျ။ဒါရပြောတော့ဝိပဿနာမရှုဘူးပေါ့ဗျာ။ ဘာရှုလဲဆိုသူကယန္နာ၃ပါးရဲ့ဂုံကျေးဇူးဂုံတွေပဲစဉ္ညာနှလုံးသွင်းတယ်စဉ္ညာနှလုံးသွင်းတဲ့အခါမှာဒီမိမောတူလောင်ဖြစ်တဲ့ဒုက္ခဝင်တော်ကိုသိခနိုင်တယ်ပြောကျင်တာယန္နာ၃ပါးဂုံကိုဘုရားရှင်ရဲ့ဂုံကျေးဇူးတွေပေါ့နော်။ဩဘုရားစွာဘုရား ဒီလိုဆင်းရဲတဲ့သဘောတွေပယ်ဖို့အတွက်တရားဟောတာပဲမြတ်စွာဘုရားကိုယ်တိုင်အမှန်တကယ်ဒီသစ္စာလေးပါးကိုထုတ်ထင်းသိတာပဲဒီဘုရားရှင်ကုံတော်တွေဆင်ញံနှလုံးသွင်းတယ်နောက်တန်ဃာတော်များကလည်းဒီလိုဆင်းရဲတဲ့ဒုက္ခတွေပယ်ဖို့အတွက်မဖြစ်ဖို့အတွက်ကြည်နေကြတာပဲတန်ဃာတော်ရဲ့ဂုဏ်တွေလည်းဆင်ញံနှလုံးသွင်းနေပြီးတော့နိဗ္ဗာန်ပေါ့ဟောနိဗ္ဗာန်ဆိုတာဒီလိုဆင်းရဲတဲ့သဘောတွေမရှိဘူးအလွန်ချမ်းသာတဲ့နေရာပဲ နိဗ္ဗာန်ရဲ့ဂုံဆင်ញင်တယ်ဆိုတာတရားဂုံတော့ဆင်ញင်တာပါဒီဂုံဘုရားဂုံတရားဂုံကိုဆင်ញင်ပြီးတော့ပဲဒီဆင်းရဲဒုက္ခကိုဖြတ်ကျော်တာပေါ့နော်ဒါပေမဲ့လို့နာတာနာတာပါပဲနောက်ဆုံးမခံမရနိုင်အောင်နာတော့ဘုရားလည်းသူတို့မျိုးကြွလာတဲ့ချင်းဖျားသွားလျှောက်ထားခိုင်းတာသူဆင်ញင်နှလုံးသွင်းတဲ့တရားတွေကိုလည်းလျှောက်ထားခိုင်းမှာဒါပေမဲ့လို့လေဟိုလားနာကျင်ခိုက်ခဲမှုတွေခံစားရတဲ့အတွက်ကြောင့်သွားလျှောက် အဲသူတို့လောက်ထားတဲ့အကုသိုလ်ကံတွေလွတ်ချိန်ကြုံလာတဲ့တပိုင်းရှိမှာပေါ့အဲမှာမြတ်စွာဘုရားလေးရမြတ်စွာဘုရားကသုဘဝန္တမင်းသမီးသည်ယောဂမိကျမ်းသာကျမ်းသာချမ်းသာသောဖြင့်သာသမီကိုအန္တာလီကိုမေးဖွားနိုင်ပါစေအဲလိုမေတ္တာပို့ရမြန်နဲ့ယောဂါလေးကင်းရင်ဒီမှာပြောချင်တာအဓိက ပြောချင်တာပါလဲဆိုတော့သောတာပန်ပုဂ္ဂိုလ်များတောင်မှတကယ်နေလူမျောပါဖြစ်တဲ့ ဒုက္ခဝိနာကြုံလာတဲ့ခါမှာဒုက္ခဆင်းရဲတဲ့ဒုက္ခဝိနာမရှုမှတ်ပါဘူး။တရားကုံတရားကုံတန်ခါကုံမဆင်ញံနှလုံးသွင်းပါနဲ့။ဒါကြောင့်ဘုန်းကြီးတို့ကအဲ့ဒီလိုသမထတရားတွေကိုလည်းအလေးကျင့်လောက်ထားစေခြင်း။ဘုရားကုံတော့ပွားတာအလေးကျင့်တော့လွယ်လဲလွယ်ပါတကယ်လို့နာကျင်ကြိုက်ခဲမှုရှိလာရင်တော့ဒီဘုရားရုပ်ွားတဲ့ဆူဆူအာယုံပြုအာယုံအဲ့ဒီပို့ထားပြီးတော့ ဆင်ញံနှလုံးသွင်းတာတို့မေတ္တာဆင်ញံနှလုံးသွင်းတာတို့အဲ့ဒါတွေကပိုးလွယ်ပါတယ်နော်ခုဒီမှာသောတာပန်ပုဂ္ဂိုလ်တောင်မှဆင်ញံနှလုံးသွင်းမှုမပြုတ်ပါဘူးနော်သောတာပန်မဟုတ်တဲ့ပုဂ္ဂိုလ်များဆိုတာတော့ဒီဒုက္ခဥနာကိုခံစားနိုင်မှုဆိုတာမလွယ်ဘူးပေါ့ဗျာခုနတကအဲ့ဒါကြောင့်တကကြီးဖြစ်နေတာမှန်တယ်အဲ့တိုင်းပဲဖြစ်တယ်တကယ်ဆင်းဒုက္ခဥနာကျုံလာတဲ့ခါကျဘုရားပဲတာမှာဘုရားကုံတော်ပဲပွားမှာပဲ ဒီလိုဆိုရင်တော့ခန္ဓာရှိတယ်ဆိုဒါလေးပြောပြတော့ဗောနော်ခုလည်းဘုန်းကြီးတို့တွေနောက်ဆုံးနော်သောတာပန်ဖြစ်တည်တိုင်းဒါကဖြစ်တည်တိုင်းဒေါသမပယ်သေးဘူးမပယ်သေးတဲ့အတွက်ဒီဘုရားကုံတရားကုံသံဃာကုံနောက်ဆုံးချိန်တွေမှာ မတတ်တာရင်တော့ဒီလိုဆင်ញံနှလုံးသွင်းနိုင်ဖို့အရေးကြီးတော့ ဒါကြောင့်လေဒီဆရာတော်ဘုရားကြီးကတော့ဗာမိတ်နေသူအနာဂံဖြစ်မှစိတ်ချတယ်ဆိုဒီသဘောကိုမိတ်တော့အနာဂံဖြစ်သွားရင်တော့ဟုတ်လားသူကဒေါသလည်းပယ်သွားပြီကိုကာမရာလည်းပယ်သွားပြီအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးသက်ရှိတဲ့ဘမောဆွဲနှောင်းမှုမြန်နှုံးမှုတွေရှိတော့ဘူးလေမရှိတော့အဲခံစားမှုမရှိတော့အဲ့ဒါကြောင့်အနာဂံမှစိတ်ချတယ်ပြောတယ်လေဆရာတော်ဘုရားဒီနေရာကြီးကြည်ပြောပြီးမိတ်လို့ရင်ပါ အဲ့တော့ဒေဂဏိကာလမှာဘုန်းကြီးတို့တွေကိုကကုသကံရမှာဆိုဇန်နေရအောင် အမထုတ်တာဘူးအကုသကံရမှာလည်းပင်စရိယကံမျိုး နေဆာနိယတမိစ္ဆာတိတိကံနဲ့မရှိဘူးဆိုရင်ဂရုကံဂရုကံမရှိတဲ့ဒုတိယဘာမှာဒုတိယဘာဂရုကံအနေနဲ့ကြိုးပေးစရာမရှိဘူးဂရုကံအနေနဲ့ကြိုးပေးစရာမရှိအာသနကံအနိကပြုလုပ်ထားတဲ့ကံကအကျိုးပေးနိုင်တယ်အာသနကံကမရှိဘူးအနိကကံကအကျိုးမပေးဘူးဆိုရင် အာစိနကံအမြဲမပြတ်ပြုလုပ်ထားတဲ့ကံတွေပေါ့နော်ဝိပဿနာတွေအားထုတ်ထားမယ်ဘုရားကုံတရားကုံမေတ္တာတွေနဲ့ပွားများအားထုတ်ထားမယ်ဒါမျိုးလုပ်ရမှာပေါ့အဓိကဘုန်းကြီးတို့ခဏသင်နေခဏခဏပြောနေတဲ့အလေးရှိပါတယ်ဘာလဲဆိုတော့တရားကျင့်တဲ့ကံမှာကျင့်နည်းက၄မျိုးရှိတာပေါ့နော်သမထနဲ့ဝိပဿနာပြောင်းသွားတဲ့သမထယာနိကနီးဝိပဿနာတရားအားထုတ်တဲ့ဝိပဿနာယာနိကနီးယူဂနာတာနီးဆို သမထဝိပဿနာအဆုံးလိုက်တွဲခြင်းပဲသုံးတို့ဒီကမ္မထာအထုတ်လို့ပြဿနာတက်လာရင်ဉာဏ်နဲ့သမထကမ္မထာကိုပြောင်းရှုတာမျိုးဘုန်းကြီးကတော့အဲ့ဒီနည်းကိုကြိုက်တယ်ခုနလိုပေါ့နော်ဒေဂဏိကာလမှာဒုက္ခဝင်တာရှုကြည့်ပေါ့ကိုယ်သမာဓိအားကောင်းနေတယ်ဆိုရင်တော့သိမြင့်တဲ့သမာဓိမျိုးတကယ်ကိုနည်းနည်းနဲ့ရတာသမာဓိမျိုး ကိုယ်တဏ္ဍမှာရှိနေတော့ခန္ဓာကြီးကောင်းခန္ဓာကြီးရှိပါလိမ့်မယ်အဲ့လိုမျိုးမရှိဘူးဆိုရင်တော့ ပြောင်းရှူဖို့ဉာဏ်ကမ္မထကိုပွားနေကြဘုရားကုံတော်ဒါလည်းအဲ့ရောမှာရုပ်တရက်ပြောင်းဖို့တော့ခက်တာပေါ့နော်ဘုရားကုံတော်ပွားနေကြဖြစ်နေရမယ်မေတ္တာပွားနေကြဖြစ်တာဖြစ်တာမျိုးအဲ့ဒါဆို ပြောင်းလဲလို့ရအဲ့လိုပြောင်းရှူလိုက်ရင်ပေါ့ကောင်းတယ်အဲ့ဒါအတ္တအစိနကအလေးချက်လောက်ထားစောစောမြဲမြဲလောက်ထားအဲ့ဒါဆိုပြောင်းလို့ရတော့တကယ်လို့ဘုန်းကြီးတို့မှာအာစိနကံအာစိနကံ အလေးချင်းပါသွားရင်ဒါကတော့ဒါလေးနဲ့ပဲအကျိုးပေးနိုင်တော့ဒီကံဒီထဲမှာဒီကံတွေကသူ့အကျိုးပေးကာလအကျိုးပေးရာအခြေအနေတွေလွန်မြောက်သွားရင်တော့ဟုတ်လားအဲ့ဒီကံတွေကဘာပဲပြုကံမြမတ္တကတ္တတကံဖြစ်သွားတယ်ပေါ့နော်ဘရုကံအာဒနကံအာစိနကံပေါ့သူအဲ့ဒီချိန်ကာလကြိုးပေးရမယ်တမ္ပထားတဲ့ ကျိုးပေးခွင့်အခြေအနေမျိုးလွန်မြောက်သွားပြီအကျိုးပေးရကာလအကျိုးပေးခွင့်အခြေအနေတွေလွန်မြောက်သွားပြီဆိုရင်တော့ပြုပါများလေးပဲဖြစ်သွားအဲ့ဒါကတော့ဘယ်လိုပုဂ္ဂိုလ်မျိုးအတောကောကယဟန္တာရှင်များဘုရားယဟန္တာလို့ပုဂ္ဂိုလ်မျိုးပေါ့အရဒမဲ့ဖို့ရသွားပြီဆိုနောက်ထပ်သူကအကျိုးပေးစရာမရှိတော့ဘူးခုနရှင်အင်္ဂုလိမာလာတို့လိုပေါ့နော်သူကနောက်ဘဝဆိုမရှိမှမရှိဘူးဒုတိယဘဝဆိုမရှိတော့ဘူးဒုတိယဘဝမျိုးသူပြုလုပ်ထားတဲ့ အကုသိုလ်ကံတွေကတော့ကတ္တတကံလို့ဒါမျိုးဖြစ်သွားတော့ဗိဓိမာမှာတော့ဒီကုသိုလ်ကံအကုသိုလ်ကံရဲ့အမြင့်မတက်ပဲနဲ့ကရိယာဆိုတာမျိုးခေါ်တော့ပြုကမြတ်တာပေါ့ခုလောက်ဆိုရင်တော့ဒီကံအကြောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပြောလာတော်တော်လေးပြီးဆုံးလာပြီပေါ့ဗျာနောက်တစ်ခုကဒီကံတွေကိုပြန်ကြည့်တဲ့အခါကျတော့ ကံဒီအလုံးဟာခုပြောခဲ့တဲ့ကံဒီဟာကံပြုလုပ်ခြင်းကတစ်ချိန်ကံကြိုးပေးခြင်းကတစ်ချိန်ပေါ့နော်အဲ့လိုတပြိုင်တည်းအတူတူကမဖြစ်ဘူးဖြစ်ချင်းဟိုအချိန်ကာလချင်းကြွာချနေတယ်တခြားသည်ဖြစ်တယ်ပေါ့ခြားသည်ဖြစ်တဲ့အတွက်ဒီကံတွေကိုခုပြောခဲ့တဲ့ကံညာနာနခဏိကကံလို့ခေါ်တယ်ဒီကမ္မပစ္စည်းနဲ့ပတ်သက်ပြီးတော့ဝိသုဒ္ဓောင်ဆရာတော်ဖျားကြီးဟာ ဘုန်းကြီးတို့ဒီပဋ္ဌာန်း24ပြည့်စည်စစ်ခိုးရာလေးရေးထားကြည့်တယ်ဘုန်းကြီးအရာလေးနည်းနည်းလေးကြည့်မယ်ပဋ္ဌာန်း24ပြည့်စည်ပတ်သက်ပြီးတော့ကာမပစ္စည်းရောဆိုအဲ့ဒါလေးကြည့်မယ်နော်အဲ့ဒါလေးပြသမောင်းအဲ့မှာကာမပစ္စည်းရောဆိုပြီးတော့ဝိသုဒ္ဓောင်ဆရာတော်ဖျားကြီးကဘာရေးထားလဲဆိုတော့အဲ့ဒီမှာကာမပစ္စည်းရောနော်သစ်ပင်တို့ဟာမျိုးစေ့လာသူ ကျွညာတူလသာဇနေကတတာဝိဘက်12ချက်15တွင်ဤနှစ်ချက်ဟာပေါ့12ချက်ဤနှစ်ချက်ဟာ15တွင်ဆိုလိုတာကတော့သူကသာဇတာကမ္မနဲ့သာဇတာကသာဇတာသာဇဆိုတာအတူတူကပြည့်တဲ့စေနာကြောင့်ပြည့်တဲ့ကံဤနောက် စေတနာကြောင့်ဖြစ်တဲ့ကံလေးပေါ့ဗျာတတတာဝိပက်ဆိုတာကတော့ဘာလဲဆိုတော့ဒီကံတွေကြောင့်ဖြစ်တဲ့ကံစားယုတ်တွေပေါ့ကံစားယုတ်က15ချက်နော်15တွင်အပါထုတ်ထလုံးလာသည်စွာအမှုရာဟုသောကမ္မတတ္တိတို့ဖြင့်ကျေစုပြုခြင်းလက္ခဏာယောသာသစေရနာဟူသောသာဇာတကမ္မကမ္မပစ္စည်းမှာသာဇာတကမ္မနာနဂရိယကမ္မနှမျိုးရှိတော့ န်းကြီးတို့ခုနကံနေအကြောင်းပြောတာနာနေခရကံမှာဒီခုဒီဆောင်းမလေးထဲမှာပါတာအပါထုတ်တာလုံးလာသည်စွာအမှုရဟုသောကမ္မတ္တိတူဖြင့်ကျေစုပြုခြင်းလက္ခဏာရှိသောသာဇာစေတနာဟုသောအဲသာဇာစေနာဟုသောသာဇာတကမ္မဒါလေးကိုပြောချင်တာပေါ့နော်အဲ့ဒါလေးနဲ့ပတ်သက်ဘုန်းကြီးမှတ်စုလေးထောက်ထားရှိတယ်အဲ့ဒီမှတ်စုလေးနေရာလေးလည်းပြမယ်ဘုန်းကြီးမှတ်စုပြလို့ရပါ ဒီမတ်စုထဲမှာဒီဘက်ကတရတာကံနေရမလို့တော့အာသနအာစေနကံနေမလို့ဟုတ်နော်ဘုန်းကြီးမတ်စုထဲမှာအဲ့ဒီဟာလေးကိုကြော်ပြီးရေးတာရှိပါကမ္မပစ္စည်းကိုဆိုပြီးတော့ဘုန်းကြီးမှာရေးတာအပထုတ်တာနှုံးတာသီဆိုတာမူရအောင်ဆိုကမ္မတ္တိမိတ်ဆိုရမှာအဲ့ဒါရပြီဗျနောက်တော့ဘုန်းကြီးတို့မတ်စုတွေပြ အောက်ဆက်ကြည့်မယ်အောက်ဟမ်အဲပေါ်နာလေးအဲအောက်နာလေးမှာတန်နေပြောပြီအောက်နာလေးဆက်ကြည့်မယ်အဲရပြီပေါ်နာလေးပြန်တန်လာခုနဒီဟာလေးကြည့်ချင်တာခုနဒါလေးပြောတော့ဝင်အဲမှာကမ္မပစ္စည်းကိုအဘထုတ်တာ လုံးလာပြီးဆိုတာမူရောတာကမ္မတ္တိတုဖြစ်မိဆိုတာအထုတ်လုံးလာပြုမှုကိုဒီမှာ အထုံမှုလုံးလာပြမှုကိုအဲ့ဒီမှာကဘာခေါ်လဲဆိုခုနစကားကိုအတိပ္ပယ်ရှင်းလင်းချင်တာပါအဘထုတ်တာလုံးလာသေးဆိုတာအမှုရအဲ့ဒါလေးအဲ့ဒါဘာပြောချင်တာလဲဆိုတော့အထုံမှုလုံးလာပြမှုကိုဗျာပါဒပါဠိလိုဗျာပါဒခေါ်တယ်အဲ့ဒီဗျာပါဒကိုခင်ဗျားတို့ဒီမှာနှမျိုးခွဲကြတာပေါ့နော်ပုဂ္ဂလဗျာပါဒဓမ္မဗျာပါဒဒီလိုနှမျိုးခွဲတယ် ပုဂ္ဂလပြဘာဒဆိုတော့ဒီပုဂ္ဂိုလ်ကအကြောင်းကြစိုက်ထုတ်ပြုလို့ရမယ်တာဝန်ပေါ့ဗျ။ဘုန်းကြီးတို့တွေကကိုအကြောင်းကြစိုက်ထုတ်ပြုလို့ရမယ်တာဝန်မျိုးပါဒါပုဂ္ဂလပြဘာဒခေါ်ပါတယ်။ဓမ္မပြဘာဒကြပါလေဒီပုဂ္ဂိုလ်ကကြောင့်ကြစိုက်ထုတ်ဆရာမလို့ဓမ္မတတ္တိက သူ့သဘောသူဆောင်ပြီးအကျိုးတရားတွေဖြစ်ပေါ်လာကြောင့်ကြလုံးလာစိုက်ပါတဲ့သဘောမျိုးဒါဝဓမ္မမျိုး အဲ့တော့ဒီမှာအဲ့လိုနှစ်မျိုးခွဲထားမယ်နော်ဖြာပါရကပုဂ္ဂလဖြာပါရဓမ္မဖြာပါရဒီလိုမှတ်တာအဲ့လိုနှစ်မျိုးရှိတယ်အဲ့မှာဘုန်းကြီးတို့ကံရဲ့ကံရဲ့အကျိုးရဲ့နှစ်မျိုးပေါ့နော်ခွဲတာကာမပစ္စည်းဇာကံပေါ့ကာမအဝိပါကပစ္စည်းကံရဲ့အကျိုးပေါ့အဲ့မှာကံကံရဲ့အကျိုးနှစ်မျိုးထဲမှာကံကပုဂ္ဂလပြပါဒ ကံရဲ့အကျိုးကြဓမ္မပြပါတာဒီလိုခွဲမှတ်ရုံပါအဲ့တော့ကံနဲ့ကံအကျိုးမှာအဲ့ဒီနှစ်ခုလေးခွဲမှတ်ကံဆိုတာကိုယ်ကလောက်ရမှာပဲအကြောင်းကြစိုက်ထုတ်လောက်ရမယ်တောင်းတရားကံနေပြုလို့အကျိုးကြတော့ကိုယ်ကလောက်ဆရာမမလို့ပဲနော်အဲ့တော့ဒီမှာအောက်မှာဆက်ရေးထားတယ်ကံပြုသူရဲ့တောင်းပါပါလဲမိမိပြုလုပ်တဲ့ကံကိုပြီးပြင်းအောင်ပြီးပြင်းအောင် မြင့်အောင်အောင်မြင်အောင်ပေါ့ဗျာနော်တတ္တာဝိရိယတတိသမာဓိပညာစွမ်းအင်၅မျိုးပေါ့ဘုံ၅မျိုးဒီစွမ်း၅မျိုးကြောင့်ကြဆိုင်ပြီးကြိုးစားအထောက်အမှာကိုပြုလုပ်ထားတဲ့ကံတွေကောင်းတဲ့ကံတွေပေါ့နော်ခုတရားတွေအထုတ်နေကြတယ်စားတွေသင်နေကြတယ်တတ္တာဝိရိယတတိသမာဓိပညာဆိုဒီဘုံ၅မျိုးနဲ့ဒီစွမ်းတွေနဲ့ကြောင့်ကြဆိုင်ထုတ်ပြီးကြိုးစားပြုလုပ်အောင် အဲ့ဒီလိုပြုလို့အာထုတ်ပြီးလိုက်ရင်ဟုတ်လားကံရဲ့အကျိုးတရားကိုကကြောင်းကြဆိုင်ရှာမလို့ဘူးလေသူ့ဟာသူအကျိုးပေးသွားမှာပဲဒါကိုပြောချင်တော့ကိုယ်ပိုင်းကပါလေကံပိုင်းပဲကံရဲ့အကျိုးပိုင်းကိုကြောင်းကြဆိုင်ရှာမလို့ဘူးကိုကပါလို့ကံပိုင်းပဲကံပြုလို့တဲ့တန်မှာကံပေါ်မှာကိုယ်ကစေနာထားမှာကံကျိုး ကံရဲ့အကျိုးကိုမျှော်ကိုပြီးစိတ်စေနာ ထားရမှာမဟုတ်ဘူးဒါလေးပြောချင်တာပေါ့။ဘုန်းကြီးတို့သစ်ပင်မောဟရှင်တတိပေါ့။တတိလို့ရှင်လို့သစ်ပင် တက်တဲ့ဘုကသစ်ပင်တက်နေကြသစ်ပင်ကိုသာ ဖက်ဘက်ကအာယုံပြီးပြီးတော့ဟုတ်လား။လက်နှစ်ဖက်နဲ့မြင်းမြင်းမြန်တွေ့ဖက်ပြီးတက်ရတော့အပင်ပေါ်မရောက်ခင်လက်တစ်ဖက်ကတတိကို လှန်ခုမယ်ဆိုရင်ကျန်တဲ့လက်ဘက်ကမြဲမြဲမြမထက်ဖက်နဲ့ဟုတ်လားမတွေ့ဖက်ထားနိုင်ဘူးဆိုရင်တော့ဟုတ်လားပြပြမမရောက်မပြုတ်ကြနိုင်ပြပြဆိုခုနိုင်မမဖြစ်နိုင်အဲလုံးတစ်ခုကိုလုံးတဲ့ခါမှာကိုလုံနေတဲ့လုပ်ငန်းကိုအာယုစိုက်ပြီးလုပ်ဖို့ရည်ကြီးတယ်ပေါ့ဒီလုပ်ငန်းကမျိုးစိတ်ဝင်ဝင်စားပဲနဲ့ကိုကလာကပဲအဓိကထားပဲစိတ်ဝင်စားနေမယ် တခုတည်းမျောနေမှုပဲစိတ်ဝင်စားနေနေတော့ဟုတ်လားဒါကလည်းမရအလုံးလည်းပြုတ်ဆိုတာမျိုးတွေဖြစ်နိုင်တယ်အဲဒီကတော့အဓိကဘုန်းကြီးတို့ဗာလဲဆိုတော့တချို့ကထင်တာအခုသူကနေအများကြီးပြုတ်လို့ပြီးတော့ဟုတ်လားတူရတန်းနာတွေလောက်ရအောင်စီဝါတွေပြတ်တာပဲထိုးတက်မှုတွေနေတာပဲဒီလိုထင်တော့အဲ့ဒီမှာတကယ်တော့ကိုပြုတ်လို့တဲ့ကံကတစ်မျိုးဖြစ်တော့နော် ပြုလုပ်တယ်ပြီကပုဂ္ဂလပြပါတာကိုအဓိကထားမှာကိုဘာဖြစ်လဲဓမ္မပြပါတာကိုအဓိကသွားထားတဲ့အတွက်ကံရလို့ဖြစ်တာနော်ကံကနဲ့ပုဂ္ဂလပြပါတာနဲ့ဓမ္မပြပါတာဒီလိုနှမျိုးမှတ်ထားကိုယ်အလုတ်ကစူးစမ်းမဲ့လုတ်ခုနပြောခဲ့ပြီတတိတို့တမတတာဝိရိယတတိပညာတမာရိပညာဒီကိုယ်အလုတ်ပေါ့နော်ဒါနလုပ်ပဲလုပ်လို့သီလလုပ်ပဲလုပ်လို့ဘာဝနာလုပ်ပဲလုပ်ဖို့ ဒီစွန့်ငါးချက်နဲ့ပြည့်စုံလုပ်ဖို့ဘုန်းကြီးတို့ကဒီဟာကိုပြည့်စုံမလုပ်ဘဲနဲ့အကျိုးအဓိကထားမျောနေနော်ဒါတော့အကြောင်းမှုကိုကြိုးပြီးတဲ့ခါကျတော့မပြီးပဲပင်ဖြစ်တော့ကိုလောက်ရမဲ့လောက်ကအဓိကထားလို့အဓိကထားပါဒါနဲ့ပတ်သက်ပြီးဒီမှာလည်းဒီဆရာတော်ဘုရားကြီးမိတ်သွားတဲ့စကားလေးပေါ့နော်အောက်မှာဆက်ကြည့်မယ်အဲဆိုလို့ဆက်ကြည့်မယ်။ဒါနဲ့ဒီဆရာတော်ဘုရားရုပ်ပါလို့ ယခုကာလနဲ့နိဗ္ဗာန်ကိုရရပါလို့ဤအကျင့်များလောက်သောနိဗ္ဗာန်ကိုမရသေးထိုများလောက်သောကာလနဲ့ဘဝတံပတ္တိကိုဘောဓံပတ္တိတို့ကိုရည်စဲကြเสียအာဝဇံရှိတိုင်းချက်ကြကုန်၏နိဗ္ဗာန်ဟုသည်အတ္တမြတာပါတော်သည်အများကြရသော နောက်ပိုင်းမှမူအာဝဇံရှိမြဆန့်ကျက်ကုန်၏ဤသို့သောကုသိုလ်ကြောင့်ချစ် မြောက်ကိုပယ်ရှားခြင်းပယ်ရှားတော်မူခြင်းကြုံငါလောကုတ္တကုသိုလ်ဤဒါလင်မျိုးစင်မူလတမ္မာရဖြစ်သောကုသိုလ်စင်အစုသည်အနိတိတအနိတိတအနိအနိတကုသိုလ်မိဒါလင်ဟူသောအကန့်တဖြင့်မိန်တော်မူ၏ဆိုကြတဲ့ဟာမျိုးလေးအနိတိတတရားနန်းငယ်တလုံးကြီးတွေမှာ တာတာကြီးပေါ်မှာလုံးကြီးတင်နေကြားတယ်အနိတိတကုသိုလ်မြည်ဒါလည်းကန္တစကားဖြင့်မိန်တော်မူသည်ဆိုတဲ့နော်အဲ့ဒီမှာကုသိုလ်စုအဓိကကတော့လောကုတ္တကုသိုလ်ဆိုတဲ့ဟာလေးကဘာလဲကုသိုလ်ကြောင့်ချစ်တွေကိုပယ်ဖို့အတွက်လောကုတ္တကုသိုလ်ဒါပြောတာအဲ့တော့ဘုန်းကြီးတို့ဒီမှာကုသိုလ်လုပ်တဲ့ခါမှာနိဗ္ဗာန်နိဗ္ဗာန်လောကုတ္တကုသိုလ်ပေါ့နော်မြညာပညာနိဗ္ဗာန်ရလို့ဒီလို အော်ဟစ်ဆုတောင်းပေးမယ်လို့ဘာကအဓိကထားနေနော်ဘဝတံပတိဘောဂတံပတိဒါတွေပြည့်စုံမှုအဓိကထားတာဟုတ်ဗျာဟုတ်လားရေစဲချတဲ့ပုံကိုယ်တွေကလည်းဒါတွေကိုလည်းဟုတ်လားလူတွေကျင့်နှက်လောက်ပြောဗျာဟုတ်ကျင့်တာရဟမပွဲတူကြောင်းတကပွဲတူဘာညာဒါတွေကိုပြောနေတော့ဒါလေးပဲကျင့်နှက်နေအဲ့ဒီပဲပဲပဲကိုကအာယုံပြုနေ မဲ့ညာဖွညာနိဗ္ဗာန်ဆိုတာကဒီမှာရေဒီဆရာတော်ပြရခပ်ပြပြပဲမိန်လိုက်တာအတန်လောက်ပဲပါတော့တာပဲဘာဖြစ်လဲအဓိကကဘောဂတံပတိဘောဂတံပတိပဲမြာမျောပြီးပြုနေအဲ့ဒီကုသိုလ်မျိုးကတော့ကုသိုလ်အစင်မို့ကုသိုလ်အကြောင်းကြားအကြောင်းချစ်တယ်ကြောင်ကြားကုသိုလ်ကြောင်ချစ်ကုသိုလ်ဒါမိန်အဲ့ဒီကြောင်ချစ်ကုသိုလ်ပယ်ဖို့အတွက် လောကုတ္တကုသိုလ်ဤဒါလေးဆိုတာမိတ်လောကုတ္တကုသိုလ်မညဖုန်ညာနိဗ္ဗာန်ဆိုလောကကုသိုလ်ဆိုတဲ့ကုသိုလ်သားလေးမျိုးစေမူလတမ္မာရကုသိုလ်အစွေဆိုပြီးကုသိုလ်အစုဒါကိုလည်းအနိတိတကုသိုလ်ဓမ္မတေချာပေါ်ရနိုင်တဲ့ကုသိုလ်မျိုးလို့ပြောတာကံပြတော့ကုသိုလ်ကြောင့်ချစ်လောကလောကီကုသိုလ်ကြောင့်ချစ်မျိုး ပယ်ပြီးတော့လောကုတ္တကုသိုလ်ရအောင် အစစ်မှန်ကုသိုလ်မျိုးဖြစ်အောင်တကယ်လဲဆုတောင်းတာတကယ်လှုပ်လှုပ်ဖို့ရည်ကြည်တာပေါ့နော်ဆုတောင်းရမယ်ဒါဥဒ္ဓမဗုဒ္ဓတာတိပဏိ300 80ခုလေဒီဒီပီပေါင်းရစလုတ်တာအတွဲမှာဒါရေးထားတာပါဒါလေးခုနကလည်းပြောရင်တော့ဘုန်းကြီးတို့ကကိုယ့်ရဲ့ပုဂ္ဂလပြဘာဒကိုအဓိကထားလောက်ရမှာလေပုဂ္ဂလဘာဝဒပြဘာဒဆိုကိုယ်ကြိုးစားမှာပဲနော် ကိုလိုရမယ့်ကိစ္စတရားထုတ်တဲ့တရားထုတ်တဲ့ကိစ္စအောင်မြင်လို့ခုနဘာတွေနဲ့ပါအောင်လဲတထာဝိရိယတတိတထာအားပါရမယ်ဝိရိယအားပါမယ်တတိအားပါမယ်တမာတိအားပါမယ်ပညာနဲ့အား၅မျိုးနဲ့ပြည့်စုံအောင်ဒါနလုပ်လို့ပဲလုပ်လို့တီဝနလုပ်ပဲတီလအကျင့်ပဲကျင့်ကျင့်ဘာဝနာကျင့်ပဲကျင့်ကျင့်အဲ့ဒါလုပ်ဖို့ရည်ကြီးတယ်ဒီဟာတွေလုပ်နေဓမ္မပြဘာဒမျောစရာမလိုဓမ္မအကျိုးကသူ့အတူလာမှာပဲ။ အကျိုးကအခုကဘုန်းကြီးတို့ကလောက်တာနဲ့နဲ့အကျိုးကများနေများဟုတ်အဲ့လိုမျိုးဖြစ်တော့အဲတော့အောက်ကအထိပ်ပဲလေးဆက်ကြည့်ကြမယ်နော်ခုနမဆုအောက်ဆက်ကြည့်မယ်ဟုတ်အဲတော့ကုသိုလ်ကံများနဲ့ပတ်သက်ပြုလို့ပြီးစေတနာရွယ်ချက်များအကြောင်းပြုပြီးကံ၃မျိုး꿰ပြတယ်ဒါလေးရတော့ဘုန်းကြီးတို့ဒီမှာခွဲပြတာတွေကတော့ ဝိတ္တုရိမကလာတာတွေပါပဲဒါတွေဘုန်းကြီးရေးပြဝိတ္တုရိမက ခွဲခွဲပြဖို့ပေါ့အဲဒါဟိနာကုသိုလ်နော်မေဇိမာကုသိုလ်ပဏိတာကုသိုလ်ဆိုပြီးဒီလို၃မျိုး ခွဲပြတာနော်အဲသူကအဲ့ဒီ၃မျိုး ရှင်းပြမှာကာယီကာယီလိုက်ပေါ့ဘုန်းကြီးကဟိုတစ်ခုချင်းဒီကြောင်းချင်းလိုက်ချင်းနဲ့ရှုံနေမှာဟိနာကုသိုလ်ပထမ ကုသိုလ်ကောင်းမှုပြုတော့ကဘာကုသိုလ်ပဲလုပ်လို့ဒါနကုသိုလ်လုပ်လို့သီလကုသိုလ်လုပ်ဘာဝနာလုပ်ကုသိုလ်လုပ်လို့စန္ဒဝိရိယပညာနော်အဲ့ဒီအဲ့ဒီစန္ဒလည်းသိမ့်မပါဘူးဝိရိယလည်းသိမ့်မပါဘူးပညာလည်းမပါဘူးဟိုသူကဒီမှာဘာကြမ်းနေလဲအဲစိတ်ကြမ်းနေနော်အပေါ်နာလေး ဒီနာလေးကကာကြီးနောက်မှာ စိတ်လေးထည့်လောက်ဒီအဋ္ဌိပတ်လေးပါပြောစန္ဒနောက်ကစိတ်အတခုကြံစန္ဒစိတ်ဝိရိယပညာနော်စိတ်လေးထည့်လောက်နော်ကုသိုလ်ကောင်းမှုလုပ်တဲ့အခါစန္ဒရည်လည်းပြင်းထန်ပြီးလောက်အောင်อืมစိတ်ပြင်းထန်ဝိရိယပြင်းပြင်းအဲ့ဒါတွေမပြင်းထန်မဲ့တာမန်ဆန်ကောင်လို့ဟောစိတ်မဆန္ဒမပါတော့ပါစိတ်မပါတော့စိတ်မပါဘူးဆန္ဒမပါဘူး ဝိရိယလည်းမပါဘူးပညာလည်းမပါဘူးအဲ့လိုဆန္ဒအာနေနေဆန္ဒမပါတော့အာနေတာပေါ့ဗျာစိတ်မပါလို့စိတ်အာနေနေတယ်လှုပ်လို့လှုပ်လို့တဲ့စိတ်အာနေနေတယ်ကြိုးစားအထုံးကအာနေနေအသိဉာဏ်လည်းအာနေနေတယ်ဒီကုသိုလ်မျိုးကိုအောက်တန်းစားကုသိုလ်လို့ခေါ်တယ်နော်ဒီပတိလေးပါးနဲ့ကပ်မှတ်ထားမယ်ဆန္ဒ စေဝိရပညာပေါ့ဒါဝေဒုရိမတ္တရဲ့စန္ဒိတိပဝိရစေတဝိမသေတိပအစီအစဉ်တော့အဲ့လိုရှိတော့ပေါ့ဒီမှာတော့ရေးတာစန္ဒာစေဝိရိယပညာအဲ့ဒီ၄မျိုးအာနေစွာ ပြုလုပ်တဲ့ကုသိုလ်မျိုးဒါကိုအောက်တန်းစာကုသိုလ်လို့ခေါ်တယ်အဲ့ဒီဒီဒုတိယမေဇိမကုသိုလ်ပါမယ်စန္ဒာတို့ဝိရိယတို့စိတ်တို့ပညာတို့အဲ့ဒီ၄မျိုးပေါ့အလယ်လတန်းသားလောက်ထားပြီးတော့ လောက်တဲ့ကုသိုလ်မျိုးဆိုရင်တော့ဒါမေဇိမကုသိုလ်ခေါ်တယ်။နောက်ပဏိတကုသိုလ်ကြောင့်ကြည့်မယ်အောင်။ပဏိတကုသိုလ်ကြတော့ခုနစန္ဒာစန္ဒာလည်းတိတ်ထက်တာနေမှာဝိရိယလည်းတခုခုပေါ်ပြအကုန်လုံးတော့မထက်တာမှာ။စန္ဒာထက်တာနေလုံလောက်တယ်။စိတ်ထက်တာနေလည်းလုံလောက်တယ်။ဝိရိယထက်တာနေလုံလောက်တယ်။ပညာဉာဏ်နဲ့သိဉာဏ်တွေကလည်းအကောင်ထက်တာနေလည်းလုံလောက်တယ်။အဲ့ဒီလိုကုသိုလ်မျိုးဆိုရင်ပဏိတကုသိုလ်နော်။ အဲ့လိုကုသိုလ်မျိုးဖြစ်အောင်ဘုန်းကြီးတို့လုပ်ရဘာကုသိုလ်ပဲလုပ်လို့ဒါနလုပ်လို့သီလလုပ်လို့ဘာဝနာလုပ်လို့ကြိုက်တာလုပ်နော်ဒီထဲမှာတခုတော့ဟုတ်လားထံလေးတာနေရာတခုခုတော့ပြင်းထန်ခြေလုံးကတော့ထံလေးတာပြင်းထန်မယ်ဒါမျိုးတခုခုပဲပြင်းထန်တော့မှာနော်ဆန္ဒပြင်းထန်ကြံတဲ့စိတ်တွေကလည်းပါသွားတော့ဝိရိယလည်းပါသွားပညာလည်းပါမယ်ပညာပြင်းထန်နေတဲ့ဉာဏ်တွေကပါသွားတယ်ဒီတစ်မျိုးဖွင့်နောက်တစ်မျိုးသွားကြအောင်ခါဝေးကြည့်မယ် ဟိနကုသိုလ်စာကြည့်အဲဟိနကုသိုလ်ပါလဲဆိုဒီကုသိုလ်ကောင်းမှုလုပ်တဲ့ကသူကဂုံတဲ့ကြော်စုံမှုကိုအဓိကထားပြီးမျှော်လင့်ပြီးလောက်တာ။အဘုန်းကြီးကတရားတွေသင်တော့နာမည်ရဖို့နာမည်ကြီးဖို့ဒီလိုမျှော်လင့်နေရင်တော့ဒါဒီကုသိုလ်ဟိနကုသိုလ်ပဲ။တရားသင်တာလည်းဒီတိုင်း။ဟောဒီလိုအများထင်ကြီးကိုလေးစားဖို့ဒါမျိုးမှမျှော်လင့်ရနော်။အဲတော့ဂုံတဲ့ကြော်စုံမှု အများထင်ကြီးမှုများလေစားမှုဒါတွေမျိုးလင်းတောင့်တပြီးလှုပ်တဲ့ကုသိုလ်မျိုးစုဘာကုသိုလ်ပဲလှုပ်လို့ဒါနလှုပ်လို့သီလလှုပ်လို့ဘာဝနာလှုပ်လို့အများကောင်းကျိုးပဲလှုပ်လို့ဒါဟိနာကုသိုလ်မျိုးဟမ်နောက်မဇ္ဈိမကုသိုလ်သူတဲ့စေနာမျိုးကုသိုလ်ကောင်းမှုကြောင့်ရလာမျိုးအကျိုးမျိုးကိုတော့ဟောဒီကောင်းတာတွေကောင်းရုပ်ရမှာကိုယ့်ရဲ့ဟုတ်လားဂုံတင်းကြော်ကြားမှုမမျော်လင့်တော့ဘူးသူက နော်ဒါကောင်းတာလို့ကောင်းရုပ်ရမှာပဲဆိုတဲ့ရည်ရွယ်ချက်နဲ့ပဲသူကဒီကုသိုလ်ကောင်းမှုလုပ်တာဒါကြောင့်မေဇိမကုသိုလ်ကောင်းနော်ပဏိတကုသိုလ်ကြည့်မယ်နော်ပဏိတကုသိုလ်အောင်မကြည့်လိုက်အဲပဏိတကုသိုလ်ကြပါလေဆိုကြည့်ဒီအကျိုးပေးမှုကမမျော်လင့်တော့စိတ်ကောင်းနှလုံးကောင်းရှိသူမှဧကံပြုလို့မယ်အလုပ်ပဲသဘောပေါက်ပြုလုပ်တာနော်ဒါစိတ်ကောင်းရှိဖို့ပရမစိတ်ကောင်းရှိရင်ဘာကုသိုလ်မဆိုလုပ်ဖို့အဝယ်မလို့တော့ စိတ်ကောင်းရှိမှာဒါနကုသိုလ်လုပ်ဖို့ဝင်မလေးဘူးဟုတ်လားပေးဖို့ကောင်းဖို့ဝင်မလေးဘူးသီလတွေစောင့်တည်ဖို့ဟုတ်လားသီလဆိုစောင့်တည်မှာမဟုတ်ပါဘူးတတ္တဝါတွေပေါ်မေတ္တာထားနေသီလလုံးလာတာပဲမေတ္တာတွေထားမယ်ကရုဏာတွေထားမယ်ဝိရိဒထားမယ်ဥပက္ခထားမယ်ဒီသီလလုံးလုံးလုံးလာပဲအဲ့ဒါတွေမပြည့်စုံသေးရတော့ဘုရင်တို့မထားနိုင်သေးတာသီလလုံးမလွယ်ဘူးစိတ်ကောင်းရှိတာစိတ်ကောင်းရှိနေနော် ဘာကုသိုလ်မဆိုလုပ်ဖို့မခဲရင်တော့စိတ်ကောင်းမရှိရင်တော့အဲကြိုးပေးဆိုမမျောလင်းတော့ဘူးဟောဒါတွေကစိတ်ကောင်းနှလုံးရှိရင်လူမိုင်းတော့ဒါလှုပ်တဲ့နဲ့လှုပ်တဲ့ပဲဒီလိုသဘောပေါက်သွားပြီကုသိုလ်ကောင်းမှုလောက်တာအာပဏိတာကုသိုလ်အဲသူဟာလေးနဲ့ခွဲမှတ်မယ်နော်နောက်တစ်မျိုးကြည့်ကြအောင်နော်နောက်တစ်မျိုးကြတော့ဗာလဲကံငယ်ကံငယ်ကြတော့တခါတည်းကုသိုလ်ကောင်းမှုလုပ်တဲ့ကဘုန်းကြီးတို့ဘာဖြစ်တာလဲကိုယ့်ကိုမြောက်သူများကြနှိမ်ချ အဘုန်းကြီးတရားသင်တော့ငါသာပြောတတ်တယ်ငါသာသိတယ်ငါသာတတ်တယ်ဆိုတဲ့နေမျိုးနဲ့ပြောနေတခြားပုဂ္ဂိုလ်တွေရဲ့အမှုအကျင့်တွေအကျင့်စရာရှောက်ပုတ်ခတ်ပြောတာဘုန်းတို့ဒီတစ်ဖက်သားကိုစိတ်စိတ်နာနဲ့ပြောတာသူများကိုနီးမှနားမှသိစေခြင်းလို့ပြောတာတစ်မျိုးနော်အချို့ကြောင့်မဟုတ်ဘူးအဲကိုယ့်ဟာကိုယ်တော့မြောက်ပဲ့ပြီးရေးမယ်ပြောမယ်ဟောမယ်ဒါမျိုးပေါ့ကိုယ့်ကိုမြောက် ကိုယ့်ကိုမြောက်ပြောရင်တော့သူများနှိမ်ချတာနဲ့တူမြဲသူများနှိမ်ချပြီးပြောရင်လည်းကိုယ့်ကိုမြောက်ပြောတာနဲ့တူပဲအဲ့လိုစိတ်တက်မျိုးနဲ့ဘာကုသိုလ်ပဲလုပ်လို့ဝေယဝကုသိုလ်ပဲလုပ်လို့အများကောင်းကျိုးပြုလုပ်ငန်းပဲလုပ်လို့အဲ့ဒါဆိုရင်တော့ဟိနကုသိုလ်မျိုးပဲမဇ္ဈိမကုသိုလ်ကြပါလေအဲကိုယ့်ကိုမြောက်တာမျိုးသူရောက်နေကြမြင်ကင်းပြီးတော့ လောကီချမ်းသာကိုတောင်းလာသူကအဲ့လိုမျိုးတွေမရှိဘူးသူများနေချတော့မျိုးကိုယ်မြောက်ပေးတော့ဘယ်တော့မှမရှိဘူးဒါပေမဲ့သူကဘာသူကတောင်းတနေလောကီချမ်းသာပဲလောကီဘဝချမ်းသာတွေစီစဉ်ချမ်းသာတွေနော်ဒီဒီချမ်းသာမျိုးသူကတောင်းလာအရူရာရာရူကြီးကြီးမားမားဖြစ်ဖို့ဒါမျိုးတွေအပြည့်စည်းဥစားတွေချမ်းသာဘူးဒီလိုမျောလင်းတောင့်တပြီးပြုရကုသိုလ်မျိုးကြမေဇီမာကုသိုလ်ဒီတဲ့အဆင်းမြင်တာကြပါလေ။ မဲ့ဖို့နိဗ္ဗာန်ကိုတောင်းတပြီတို့ကြောင့်မို့တရားတွေဘာတွေအထုတ်ပြီးနိဗ္ဗာန်တပစ္စည်းဟောတုမေဂပလညာနတဣရမေပုံညာမေဂပလညာနတပစ္စည်းဟောတုမဲ့ဖို့နိဗ္ဗာန်ကိုအာယုံပြုပြီးတော့လှူဟာတန်းရင်တော့ဒါဟာပဏိတာကုသိုလ်ခေါ်ပါတယ်နောက်ဆုံးတစ်ခုကြည့်ကြအောင်နောက်ဆုံးတစ်ခုကြပါလဲဆိုကာယိပေါ့ ဘောကစီးစိမ်ချမ်းသာကိုတောင့်တပြီးလှုပ်တဲ့ကုသိုလ်မျိုးဆိုရင်တော့ဟိနာကုနော်ဘောကစီးစိမ်လောကစီးစိမ်ဒါတွေကိုတောင့်တပြီးဒီကြောင့်ဒါမျိုးတွေလှုပ်တာများဘူးတော်တော်များများကလှူဒန်းလုပ်ပြီးသီလစောင့်နေဒီလိုမျောလင့်နေတော့မျောလင့်နေတဲ့ဖြစ်မလာတော့လူရတာကောင်းတာပဲအဲ့လိုဖြစ်သွားတော့စေသူတို့ထင်တဲ့အတိုင်းမျိုးတွေဖြစ်တတ်နော်လူရတာကောင်းတာပဲဖတ်တင်တာပဲဒီလိုပဲဖြစ်တတ်ဘာဖြစ်လို့ तू က ဒီဘဝတွေသွားမျောဘဝစီစဉ်လောကစီစဉ်တွေမျောပြီးသွားလုပ်တာအဲဒီဒီတဲ့ဆင်းမြင်လာကြပါလေမိမိဘဝတန်တရားမှာလွတ်မြောက်ရေးကိုမျောပြီးတော့ရည်ရွယ်ချက်ထားပြီးလုပ်တဲ့ကုသိုလ်မျိုးပေါ့နော်ဘုနာဘဝစီစဉ်ကိုရည်ရွယ်ချက်ထားဘဝစီစဉ်ပြည့်စုံဖို့ရဖို့ဒါကိုရည်ရွယ်ချက်ထားပြီးလုပ်ရင်ဤနာကုသိုလ်မိမိဒီဘဝဩဝိဩနာတိဘဝတန်တရားတွေလွတ်မြောက်ရအောင်မျောပြီးတော့ လုပ်တဲ့ကုသိုလ်မျိုးဘယ်ဘဝရောရောမွေးရအောင်ဖြစ်အောင်မွေးလာရင်အိုရာနာရာတေရာဒါတွေကကြောအောင်ပါပဲဒီဘဝတွေလွတ်မြောက်ရပဲဟုတ်လားမျောပြီးတော့လောက်တာမျိုးပေါ့နော်တောင်ကညာနဲ့ရှင်ပြီးလောက်တာမျိုးဒါကြောင့်မေစီမကုကုအဲဒါဘုံယူရအဲ့ဒီလောက်အစင်တော့ရတော့မလို့ဒီခုနောက်ဆုံးပြောမယ်ပဏိတာကုသိုလ်မျိုးကြတတ္တဝါပေါင်းရင်ဘဝတန်မြလုံးမြောက်ရတဲ့ယူ ဒါဖရာလောင်းရဲ့ကုသိုလ်မျိုးကိုဆိုလိုပါတယ်တကယ်ပါမီတူးရှိတဲ့ပုဂ္ဂိုလ်အလောင်းတော်ကြီးတွေကြတော့ကိုယ်တဘွားစားလေးမကြည့်ဘူးတတ္တဝါအပေါင်းရဲ့နော်ဘုရားလောင်းဆိုဘုန်းကြီးတို့ဒီပင်္ဂလာမြတ်စွာဘုရားခြေတော်ရင်မသူမိတာရှင်ရသေးဘွားမှာအဲ့ဒီဘွားမှာသူဆံဗန်ဘိညာဉ်ကြီးရခဲ့တယ်ဘုရားထာမှာတရားအထုတ်မယ်ဆိုမဲ့ညာဘုညာရတော့အဲ့ဒါငါတယောက်တည်း လွတ်မြောက်မသွားချင်ဘူး။ဘာလို့စွန့်တက်တည်ရှိတဲ့ပုံကအများကိုလည်းရအောင်ကဲမယ်ဆိုတဲ့ရွေချက်နဲ့သွားတာ။နော်ဒါကြောင့်တတ်တော်ပွားရင်ဝါသန်တရားလွတ်မြောက်ရေးရည်ရွယ်ခြင်းပြုလုပ်တဲ့ကုသိုလ်မျိုးဒါတော့ပါရမီကုသိုလ်ပေါ့နော်။အများအတွက်ရည်ရွယ်လုပ်တဲ့ကုသိုလ်မျိုးပါရမီကုသိုလ်အဘိဓိကြည့်ခြင်းဝိသုရိမေပရမဥစ္စာမျက်နှာ73မှာပါပါတယ်။ဘာကုသိုလ်ပဲလုပ်လို့ဒီမှာဟိနာကုသိုလ်မဖြစ်အောင်လုပ်ပါ အ ਨੇ ဆုံးမဇ္ဈိမကုသိုလ်တတ်နိုင်တော့ပဏိတကုသိုလ်ဖြစ်အောင်နော်ဒါလေးသိထိုင်နော်ပဏိတကုသိုလ်ဖြစ်အောင်ဘယ်လိုလုပ်ရင်ရနိုင်တယ်ဆိုသိဖို့နော် ကိုမှာဘာကုသိုလ်ပဲလုပ်လို့စန္ဒထံလေးတာတမျိုးမျိုးတဲ့ပါအောင်လို့စန္ဒထက်ထက်တန်တန်နဲ့လို့စိတ်ထက်ထက်တန်တန်နဲ့လို့ဝိရိယထက်ထက်တန်တန်နဲ့လို့အသိဉာဏ်ပါပါအသိဉာဏ်ထက်ထက်တန်တန်လို့ဒါဆိုလည်းပဏိတကုသိုလ်ဖြစ်တယ်နော် အကျိုးမမျှော်ပဲနဲ့ဟောသူတော်ကောင်းမှန်ဒါတွေကလောက်အောင်ပါပဲစိတ်ကောင်းနှလုံးကောင်းရှိသူမှန်ဒါတွေလောက်အောင်ပါပဲဒါနာကုသိုလ်ဖြစ်ဖြစ်သီလကုသိုလ်ဖြစ်ဘာဝနာကုသိုလ်ဖြစ်နော်စိတ်ကောင်းနှလုံးကောင်းဆိုသူတော်ကောင်းကိုဆိုလိုပါတယ်သူတော်ကောင်းစိတ်တက်ရှိမှဒါတွေကလောက်နေသူတော်ကောင်းစိတ်တက်မရှိရင်ဒီကောင်းကျိုးလောက်ကနေမလောက်နိုင်သူများအကျိုးမမျှော်ပဲနဲ့လောက်တာမျိုးဆိုတကယ်ကိုသူတော်ကောင်းစိတ်တက်ပါအဲ့လိုစိတ်တက်မျိုးရှိနေရင်ဒါလောက်တာပါဒါလည်းပဏိတာကုသိုလ် ဘာကုသိုလ်ပဲလုပ်လို့ဘုန်းကြီးတို့ကဘာကိုရည်ရွယ်ရမှာလဲမညာပညာနိဗ္ဗာန်ကိုတောင်းတဆုတောင်းပြီးလုံးဉာဏ်နဲ့ကြိုးရမမျောပါနဲ့ပြီးတော့တတ်နိုင်တော့ဘုရားလောင်းစိတ်ဓာတ်မျိုးပေါ့နော်ကိုတယောက်တည်းမကူပဲနဲ့များအတွက်နော်များအတွက်ကြိုးဆောင်များအတွက်ကြိုးဆောင်တဲ့ပုံကိုယ်တွေကလည်းရှိမှနော်အများအတွက်လည်းဒီသူတော်ကောင်းတရားတွေဈာနာဝင်ရတာကျင့်သုံးဝင်ရတာရှိတာဟုတ် ကိုတယောက်တည်းအတွက်ဆိုရင်တော့ဘုန်းကြီးတို့ဒီဓမ္မသင်္ဍာနေပေးစရာမလိုဘူးလေကိုဓမ္မသင်္ဍာနေပေးတဲ့ပုံကိုယ်တွေဥဆောင်တဲ့ပုံကိုယ်တွေဘုန်းကြီးတို့လည်းဘလောက်သင်နိုင်သင်နိုင်ဒီနည်းပညာမကျွမ်းကျင်တော့ကျွမ်းကျင်တဲ့ပုံကိုယ်တွေကုညီပေးမှလောက်နိုင်ပါတယ်နော်ဒီလိုလောက်မှလည်းအများစုကဒီတရားတွေကြားနာကျင့်သုံးပြီးတော့အနိဒာကုသိုလ်တွေဖြစ်မယ်အနိဒာကုသိုလ်တွေဖြစ်အောင်လောက်နိုင်မယ်ဒီလိုဆောင်တဲ့ပုံကိုယ်လည်းရှိဖို့ဆောင်ရတဲ့ပုံကို မရှိတော့မလွယ်ကိုယ်အတွက်လေးနဲ့ကိုယ်လုပ်ရင်တော့ဒါနမဘုံနေပါလေတောင်းတလို့ရင်တော့အိဒါကုသိုလ်ဖြစ်တော့ဖြစ်တော့နော်ဖရာလောင်းတို့လိုမျိုးတွေပုံကုမျိုးတွေလည်းပေါ်မှဓမ္မကဘာရလည်းခြင်းချမ်းမှအေးချမ်းမှဓမ္မလည်းသူတော်ကောင်းတရားတွေလွှမ်းမိုးမှာဟုတ်အဲ့လိုလုံးမဲ့လို့မရှိရင်တော့သူတော်ကောင်းတရားတွေလွှမ်းမိုးဖို့မလွယ်ဘူးအကုသိုလ်တရားတွေမသူတော်တရားတွေလွှမ်းမိုးနိုင်တယ်အဲ့တော့ဒီနေ့ဒီလောက်နဲ့သိမ့်မယ်ဒီနေ့ ဟောပြောဆုံးဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလို့ရောက်လို့နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်များပြည့်တဲ့ရှင်ပြေဝပါရှင်ပြေရ။သာဓုသာဓုသာဓု